အဲပါဠိကိုတစ်ခေါက်ဖတ်ရင်းနဲ့ကြားထဲမှာခက်ဆက်သဘောမျိုးပေါ့လေဒီပါဠိနဲ့ဆက်ဆက်ပြီးတော့သိစရာဓမ္မရေးရာဘုဟုတ္တပါပဲเนาะခုနမဂ္ဂင်ရှင်ပါးထဲမှာဆိုရင်ပါဠိဘုဟုတ္တရလိုက်လဲဆိုရင် လောကနဲ့ဆက်ဆက်ပြီးတော့ကျင့်သုံးရတဲ့မူလမဂ္ဂင် ဖြစ်သောသီလမဂ္ဂင်သုံးပါးနဲ့ပတ်သက်ရင်ပါတယ်တဏ္မာဆိုတာဟာဘာဖြစ်အောင် ကောင်းမွန်မှန်ကန်သောစကားပြမယ်တမ္မာဝါစာတမ္မံကမ္မန္တဆိုရင်လေကောင်းမွန်မှန်ကန်တဲ့အလုပ်ပြမယ်ကောင်းမွန်ယုံတတ်တယ်လည်းမဖြစ်ဘူးမှန်ကန်ယုံတတ်တယ်လည်းမဖြစ်ဘူးဘာလို့ဆိုတော့လောကနဲ့ဆက်ဆက်ပြီးတော့ကျင့်သုံးရတာသီလဆိုတာနော်သူတတချင်းသူဥစားကိုချင်းဆိုတာကဘာဝဉာဏ်နဲ့ဆက်ဆက်ကျင့်သုံးရတော့လောကယဉ်ကျေးမှုကြီးကလည်းမဆန့်ကျင်အောင်ကောင်းမွန်ရမယ် ဓမ္မနီလာအရာလည်းမဆန့်ကျင်အောင်မှန်ကန်ရမယ်။ဒါကြောင့်တမ္မာဝါစာသည် ကောင်းမွန်မှန်ကန်သောစကားဖြစ်သလိုတမ္မာကမ္မန္တလည်းကောင်းမွန်မှန်ကန်တဲ့အလုပ်ဖြစ်ရမယ်။ဒါလည်းတော်တော်အရေးကြီးတယ်။ဘုရားလက်ထက်မှာကရဟန္တာကြီးတွေအမှန်တမန်ကမ္မတာမှန်တဲ့အလုပ်လို့ဆိုရင်မှန်ပြီးရောဆိုပြီးတော့လောကယဉ်ကျေးမှုရာကောင်းမွန်ခြင်းတော့မလိုက်တော့ဘူးသူတို့တော့တကယ်အသောကုန်ခံတဲ့ရဟန္တာကြီးတွေ ဦးဇင်းတို့ဝီနီဝီနီထဲမှာအရင်ကရဟန်းနေသင်္ကန်း၈ခုမှာသင်္ကန်းကိုးတယ်ဆိုတော့ကိုးခုမြောက်ခွင့်ပြုရတာအဲ့ဒီအဲ့ဒီဖြစ်ရလေကြားဘူးလားမသိဘူးအဲတခါတခါမှဖះတဆူဆူပွင့်တဲ့ဒါလည်းဖះတဆူတဆူပွင့်မှာလေးကျွန်းလုံးတပြိုင်တည်းရွာတဲ့မိုးကြီးဆိုတာရှိတယ်စတုဒီပိကမဟာမေဃဆိုတာအဲ့ဒီမိုးရွာလို့ရှိရင်အဲ့ဒီမိုးကြီးကိုဖြိုးတာဟာလူတွေအတွက်အကြက်မကြီးအင်မတန်ကောင်းတယ် ဒေါဒနာယောဂါတွေအကုန်လုံးအထူးဖြင့်အရေးပြားပေါ်မှာဖြစ်တဲ့ယောဂါတွေမှန်သမျှတော့အကုန်လုံးပြောက်တယ်လို့ပြောတယ်အဲ့ဒါမစ္စမဒေတာမှာဝီနိယကအဲ့ဒီတော့ယဟန်နေရေရှိတာကို15ရက်တစ်ကြိမ်လို့သတ်မှတ်ထားရှိတယ်ဒါပေမဲ့အဲ့ဒီနေ့စရုဒီဝိကမမေကပေါ့နော်လေးကျုံလုံးတစ်ပြိုင်တည်းရွာတဲ့မိုးကြီးကျတော့ဒါကဘုရားတဆူပွင့်တဲ့အချိန်လေးမှာမှတစ်ကြိမ်ပဲကြုံမှာကျန်တဲ့သာနာဘကာလမှာလည်းမကြုံဘူး နောက်ထပ်လည်းတစ်ကြိမ်မကြုံဘူးဒီကြီးကဒါကြုံခဲ့တာဆိုတော့ဘုရားအဲ့ဒီကြတော့ဘုရားနယ်ကုန်းလို့ဒီနေ့လေးကျုံလုံးတစ်ပြန်နဲ့ရွာတယ်သူဒီပိကမာမေက မိုးကြီးရွာလိမ့်မယ်ဒီရေချိုးတာဟာခန္ဓာကိုယ်ကျမ်းမာရေးအတွက်အမှန်တန်ကောင်းတဲ့အတွက်ရဟန်းအားလုံးရေချိုးနိုင်တယ်အဲ့လိုခွင့်ပြုလိုက်တာအဲမနေ့ခင်းကြီးပဲမိုးရွာတယ်ရေချိုးကြတဲ့အခါကျတော့ရေချိုးနိုင်လို့လာပြော ရေသနုတ်ကမရှိဘူးဝိနည်းတဲ့သင်္ကန်းလည်းအစုံမခံနိုင်ဘူး အဲဒီပုဂ္ဂိုလ်ကြီးကမှန်ကန်သောပဲလိုက်ပြီးတော့ဒီတိုင်းပဲရေချိုးလိုက်ကြတာအဲ့ဒီနေရာဝိသခာအကြောင်းအမကြီးကလည်းဆွန့်ကပ်ဖို့ပြင်ထတာအဲရှင်ကြတော့သူ့အိမ်ကသူ့ကိုင်းအစီကံမှအစီကံလို့ဆိုပါတော့နော်အဲအဲ့ဒီမျိုးမိန်းကလေးကိုသွားသွားကြောင်းထဲမှာတန်ဃာတော်တွေကိုအဲစွမ်းဒီမှာအသင့်ဖြစ်ပါပြီသွားလျှောက်လို့ဆိုတော့အဲအဲ့ဒီကလေးမကကြောင်းထဲသွားပြီးတော့တခါ Oh my god អော်ပြီးတော့ပြန်ပြေးချတာလား ဟာဘာဖြစ်လာတာတော့ဆိုတော့ကျောင်းမှာဖုန်းကြီးတွေမရှိဘူးတက်ကတုံးတွေပဲရှိတယ်ဟာဘာဖြစ်လို့ဆိုတော့အဝတ်မှာပဲရေချိုးနေကြလို့ဆိုတော့ပါဝိသကကျောင်းမှာရတာသိတယ်အဲဒီနေ့ကစွတ်တီဗီကမိုးကြီးရွာလို့ဘုရားခွင့်ပြလိုက်တာဖြစ်မယ်ဆိုတော့မှသူကလည်းပြီးမှလိုက်လာတာလိုက်လာပြီးတော့ဘုရားရှင်ကိုဒီလိုကြီးတော့မကောင်းပါဘူးဘုရားအဲ့တော့ရေချိုးတဲ့အခါဝတ်တဲ့ရေသနုတ်သင်္ကန်းဆိုတော့အရှင်ဘုရားခွင့်ပြုပါတပည့်တော်ကလည်းလှူခွင့်ပြုလှူခွင့်ပေးတော်မူပါဘုရားဆိုတော့ဘုရားကလည်း သိတယ်လောကရေးရတာမကောင်းဘူးလေမမှန်ဘူးလားဆိုတော့ဘာလာပါပဲဒါသူ့ငွေရပါပဲဘာတခုမှခိုးထတာမပါဘူးဆိုတာအဲ့ဘက်ကကြည့်ရင်တော့မှန်တယ်လောကမြင်ရင်တော့မကောင်းဘူးအဲ့မှာရေသနုပ်ကိုခွင့်ပြလိုက်ရတာဒါကြောင့်တမန်ကမ္မတာနဲ့ပတ်သက်လို့ရှိရင်လောကနဲ့ဆက်ဆက်တဲ့ဒီမက်ကင်နေမှာကောင်းမွန်မှန်ကန်သော ဖြစ်ရမှာပေါ့နော်တမန်အာဇီဝလည်းပါတော့ကောင်းမွန်မှန်ကန်သောအသက်မွေးမှုဖြစ်ရမယ်ဒါကတော့ ဒီထက်မှာဈေးဆိုင် ရောင်းနေတဲ့ပုံကိုယ်တွေဆိုရင်သိပါတယ်မှန်ကန်ပြီးတော့လှုပ်လို့ရတော့အဲ့ဒါ customer နဲ့လန်သွားမှာပဲဒါဒီပစ္စည်းပဲတော့ငါကြမလျှော့တော့ဘူးလားရီရီမီချင်းတွေဒါဒီတိုင်းပဲအဲ့လိုပြောရင်မမှန်ဘူးလားမှန်တယ်သူကပစ္စည်းလိန်တာလည်းမဟုတ်ဘူးဈေးတော့မတရားတင်ထားလည်းမဟုတ်ဘူးတကယ်ဟိုအမှန်ကန်ပဲဒါပေမဲ့ဝယ်ရလို့ဘာဖြစ်တော့ဘယ်ဝယ်လဲဘယ်တော့အဲ့ကြတော့မှန်နာကြီးကိုထားလိုက်ပြောရင်အလွန်တိုးတဲ့ ဈေးတယ်ဆိုပြီးတော့အဲ့ဒါလမ်းကုန်တာပဲအဲ့ဒါဘာလို့ကတော့ကောင်းမွန်လာလိုက်ပါအောင်လာပါအောင်ကြည့်ပြီးတော့ကြည့်ပေးတာပေါ့ဆိုပြီးတော့ဒီလိုပဲပြောရတယ်အဲတော်တော်လေးကောင်းမွန်ကောင်းဖို့ဆိုရင်တော့နည်းနည်းပါးပါးညာပေးရတာပေါ့လေအဲဒီဒါလေးကအရင်ကတော့ဘယ်လောက်ကြတယ်ဒါတွေကအရှုံးခံပြီးတော့ပြေးနေတာတွေရောဘာတွေရောအဲအဲ့လိုပြောတာဘာလို့လဲဆိုတော့အဲ့လိုတက်တက်ကောင်းဖို့အတွက်တက်တက်လုပ်ပြီးတော့မမှန်ရင်လည်းတမန်အာဇီဝမဖြစ်ဘူးနော်မှန်ပြီးရောဆိုပြီးတော့မကောင်းရင်လည်း ဈေးရောက်လို့မဖြစ်ဘူးအဲတောင်တွဲတုန်းကဦးလေးကြီးဆိုတာရှိတယ်ဦးစင်းတော်တော်ခင်ပါတယ်သူကဘာဖြစ်လဲဗျာဒီအမှန်တိုင်းရတယ်ပဲမှန်ပြီးရောပေါ့လို့ဆိုတော့ဟာမှန်ပဲဒီဈေးတိုင်ဝဲပြီးတယ်မှန်ရင်မကြိုက်ဘူးတဲ့ကလိုလိုအဲ့ဒီငယ်ပြူတွေကိုပြောရတာခက်တယ်တဲ့ဘယ်လိုမှဖြစ်လို့ဆိုတော့ဈေးဝယ်ရင်ရှာထွက်မှကြိုက်တာတဲ့သူကဟာဘယ်လိုလုပ်ပြန်ရှာထွက်တာလဲဥစဉ်မသိဘူး ဒီအညာသားဥစဉ်တော်ရတာပဲတောင်းတော့သားပဲဥစဉ်တော်နမောက်နဲ့သိတူတာပေါ့အဲဈေးဝယ်တဲ့အလေးရဒီမှာဟာဒီမှာကြည့်တပိတ်တပိတ်သားလေးဒီထဲမှာကြက်သွမေးကြက်သွမေးပစ္စည်းကြည့်ဟာဒီမှာမြောက်လိုက်တယ်ရှင်ဝိညာဉ်ညီးနေပြီဆိုရင်ဒါဖြစ်ဘာဖြစ်တော့မှန်တယ်အဲ့လိုဆိုရင်ဝယ်တဲ့လူကမကြိုက်ဘူးဝယ်တယ်ဘာလို့ဆိုရှားဟိုထွက်လာမှအဲ့ဒါပစ္စည်းဘက်ကအောက်ကိုစိုက်ကိုကျသွားမှအဲ့လိုရောင်းမှာတဲ့ဒါမှသူတို့ကကြိုက်တာတဲ့ အဲ့ဒါဟာရှာထွက်အောင်ထည့်ပြရခင်ဗျရှုံးကုန်မှာမရှုံးတဲ့နည်းတွေရှိတယ်တဲ့ရှာထွက်တာပစ္စည်းအိုက်ဖို့မလိုဘူးတဲ့တားပါဆိုလက်ဖက်အောင်ပဲလိုတယ်တဲ့သူကသူတို့ရှင်ဝိညာကိုချိန်တဲ့အခါမှာအရင်ကတ်ကတ်ကတ်လေးမြောက်တဲ့အခါမှာလက်ဖက်အောင်နဲ့ဆက်ဆွတွန်းလာရှာလိုက်လို့ရှိဟိုမှာရှာကရှစ်ထွက်သွားတာဒဇောင်းဖြတ်သွားပြီအဲ့ဒါဆိုရင်ကြိုက်ပြီတဲ့ဥစဉ်တို့ကိုရောတို့ရှာထွက်အောင်မလုပ်တတ်ရင်တော့ငတ်မဲ့သာကြံထားတယ်နော် တရားဟောရင်လည်းပဲပါတော့ရှာထွက်အောင်ဟောပါတယ်အမှန်တည်းကြီးလျှောက်ပြီးတော့မဟောနဲ့လို့ပြောတာဦးဇင်ကိုရရှိလက္ခဏာမတွန်းတတ်သေးဘူးတွန်းနည်းကတော့ရပါတယ်ဘာတွေပဲတောင်းတောင်းပြတ်တော့ပြတ်တော့နဲ့နာကြီးခံပြီးတတ်တာပြီးရင်အက်ဆီဒန့်ပါတီတန်တုံရှံခိတ်ပမယ်သမေးစုတောင်းတဲ့စုတလုံးတဝတဲ့ပြည့်စေဆိုရင်ရှာထွက်သွားပြီလူတဲ့လူကလည်းကြိုက်သွားပြီဘာရတော့ဆိုရင်တော့ရှာထွက်ထားပဲရှိတယ်ဘာမှပုံမရဘူးเนาะ အဲ့တော့အဲ့လိုလုံးမှကြိုက်တာလောကထဲမှာဒါပေမဲ့ဓမ္မမှာတော့အဲ့ဒီလိုကောင်းမွန်တဲ့ကောင်းမွန်အောင်လုပ်ရင်ရှာထွက်ဖို့ပဲရှိတယ်ကောင်းမွန်တဲ့တရားကိုသွားပြီးတော့မလိုက်နဲ့ရှာထွက်ပန်လဲပြန်လာမယ်ဒီဘက်ကတော့ဘာမှပြရတာမှာပေါ့နော်အစ္စလမ်ပဋိဒဏ်လေးတစ်ပိုက်ရွတ်ပြီးရင်ပြီးတာပဲနော်အဲတဝရတမအာဇီဝလည်းပဲလောကနဲ့ဆက်ဆက်လို့ဘယ်လိုပြန်နော်တမ္မာကိုကောင်းမွန်မှန်ကန်တော်ဆိုတဲ့လောကယဉ်ကျေးမှုအရာလည်းပဲ ကောင်းမွန်နတ်ထောင်ကောင်းအောင်ပေါ့ဗျာနတ်ထောင်ကောင်းအောင်တော့လုပ်ပါဘယ်လိုဘယ်လိုဝယ်ရလို့ပါပါတော့ပါကိုဖောက်မိဖြစ်ဆွေဖြစ်ရှော့ပြလိုက်ပါမယ်အရှုံးခံပြီးတော့ရောင်းလိုက်ပါမယ်အတိတော့သွားမကောင်းနဲ့အဲ့ဒါကြရင်မှန်သေးလားမမှန်တော့ဘူးဆိုရင်အဲ့ဒါဆိုရင်ဓမ္မအာဇီဝမရှိတော့ဘူးအဲ့ဓမ္မအရာလည်းပဲမှန်ကန်ရမယ်လောကအရာလည်းကောင်းမွန်ရမယ်အဲ့လိုပြောတော့ကဲမက်ကင်ရှင်ပါပြပါပြီเนาะပြီးရင်တော့သစ္စာ၄ပါးမှာတစ်ခုတစ်ခုစီမှာ အလွှာ၃ခုရှိတယ်ဒါသိပါပြီနော်ဘာဒုက္ခသစ္စာမှာသစ္စာညာကိစ္စညာကတညာအဲ့ဒီမှာသစ္စာညာပါဠိလေးဖတ်လိုက်ပါဣဒံဒုက္ခအရိယသစ္ဆန္တိမေဘိကဝေပုဗ္ဗေအနနုတုတေတုဓမ္မေတုသက္ခောဥဒပါတိဥဒပါတိပညာဝိဇ္ဇာဥဒပါတိအာလောကောဥဒပါ စက်ခုံဥဒ္ဒပါတိဆိုတာဉာဏ်မျက်စိပွင့်သွားတာဉာဏ်မျက်စိပွင့်သွားတဲ့အတွက်အမှန်တိုင်းသိရလို့ဉာဏ်နာဥဒ္ဒပါတိအမှန်တိုင်းသိတဲ့ဉာဏ်ဖြစ်တဲ့ပြင်ပညာဥဒ္ဒပါတိပညာပိုင်းပိုင်းခြားခြားသိတယ်ပေါ့ဝိဇ္ဇာဥဒ္ဒပါတိအဝိဇ္ဇာကိုဖျက်ဆီးပြီးတော့ဖောက်ထွင်းသိတယ်ပေါ့နော်အဲအဝိဇ္ဇာဆိုတဲ့အဖုံးအကာကိုဖောက်ထွင်းသွားတဲ့အခါမှာဘာဖြစ်တော့အလုံးဟာလင်းလင်းရှင်းရှင်းကြီးဖြစ်တာကိုဘာလို့ဆိုရင် အလောကဥဒ္ဒပါတိဒါကတော့ဟိုမောဂမင်းလေဒီဆရာတော်ကြီးရဲ့ဘုရားရှိခိုးလေးတွေကစကလုံးလေးနဲ့အချင်းချင်းမှတ်လို့ရပါတယ်တပါတော့ရံမူရံမြူခပင်းအမိုက်သင်းကို အရှင်းပယ်ဖြောက်အလင်းပေါက်ကဝိဇ္ဇာဆိုတာအဲ့ဒီရံမြူခပင်းတွေကိုပယ်ဖြောက်ဖို့ဖောက်ထွင်းပြီးတော့ပယ်ဖြောက်တတ်တာပယ်ဖြောက်တဲ့တကဘာလို့အလင်းပေါက်ကဆိုတဲ့ညာအလင်းပေါက်ကညာအလင်းပေါက်တော့မြတ်စွာဘုရားဆိုရင်ထွန်းတောက်ဘုံတော်တဲ့ ဘုန်းတော်ဒီအကုန်လုံးထွန်းတော့လေကိုရောင်ကိုဝါတွေဘာတွေအထိထွက်တာပေါ့နော်အဲပြီးရင်သူ့မှာပါတော့ကိစ္စညာတန်ခောပဏိဒံဒုက္ခရိယသစ္စာပရိညေယံတိမေဘိက္ခဝေအဲ့ဒီကိစ္စညာနေက စကလုံးလေးဒီမှာဆိုရင် ပရိညေယံအဲ့ဒီစကလုံးလေးကိုလည်းမှတ်ထားမယ်နော်ပိုင်းခြားသိရမယ်ဒုက္ခသစ္စာပုံမှာကိုကိုတောင်းကပိုင်းခြားသိဖို့ပဲ ပုပ္ပေနာနုတုတတုဓမေတုကတော့အတူတူပါပဲပြီးရင်ကတဥဒပါတိကတကတညာကြတာပါရောတံခောမနိတံဒုက္ခံအရိယသစ္စာပရိညာတန်တိမေဘိကဝေတိချင်းကိစ္စမှာပရိညာတဖြစ်ရမယ်အဲ့ဒီစကလုံးလေးကိုမှတ်တာဒုက္ခသစ္စာမှာဒုက္ခသစ္စာပေါ်မှာကိုယ်တောင်ဘယ်ခါမှကြည်တော့ဆိုရင်ပရိညာတတ်ပါပရိညာတဖြစ်မှာเนาะ ပရိညာတလို့သုံးတယ်ဒါဒီပါဠိတရားယဉ်ဒီပရိညာတပလို့ပဲလဲသုံးပါတယ်အဲဒုက္ခသစ္စာကိုသိတယ်ဆိုတာအဲဒီပရိညာတဆိုင်မှာသိခြင်းပြည့်စုံတာနော်ပရိညာတကိုတရားအတော်ကသုံးတော့ပရိညာတပလို့သုံးတယ်ဘယ်လိုသုံးတော့ပရိညာတပလို့လည်းသုံးတယ်သိရမယ်ဆိုတာကိုပฏิဝေဒလို့သုံးတယ်သိရမှာပါတော့ပฏิဒုက္ခသစ္စာနဲ့ပတ်သက်ရင်အဲ ပရိညာတပฏิဝေဒကိစ္စကဘာတော့ပရိညာတအဲ့ဒါကိုသိသွားလို့ရှိရင်ပရိညာတကိုပရိညာတရောက်သွားရင်ဘာတော့ပရိညာတပฏิဝေဒလို့ဒုက္ခသစ္စာရဲ့ကိုယ်တာဝန်ကျင်မှုကဘာလို့လဲပရိညာတပฏิဝေဒပိုင်းခြားသည့်ပိုင်းခြား၍ပရိညာတဆိုတာပိုင်းခြား၍ပฏิဝေဒသိတယ်ပေါ့နော်ပရိညာတပฏิဝေဒ အဲ့ဒါလေးကိုမှတ်တာနောက်ကြတော့သစ္စာလေးပဲရဲ့တပြိုင်တည်းဖြစ်ပုံကြရင်အဲ့ဒီစကလုံးလေးကိုသုံးမယ်ဒုက္ခသစ္စာကိုပရိညာတပฏิဝေဒအာဖြင့်သိတယ်အဲ့လိုသုံးရမှာနော်ဒုက္ခသစ္စာကိုဘယ်လိုတော့ပရိညာတပฏิဝေဒပရိညာတကဘာတော့ပရိညာတကသူကိစ္စအဲ့ဒါကိုသိသွားပြီဆိုရင်အဲပฏิဝေဒဆိုက်သွားတယ်။အားဆိုက်သွားတော့ပฏิဝေဒဆိုက်အဲ့ဒီအဲ့ဒါကိုဒုက္ခသစ္စာ ပိုင်းခြားသိခြင်းဆိုင်သွားပြီဆိုရင်ပရိညာတပฏิဝေဒလို့အဲ့လိုသုံးလိုက်မယ်နော်အဲဒီဒီစာနောက်ဟိုသစ္စာလေးချက်တပြိုင်တည်းဖြစ်ပုံကြရင်အဲ့ဒါလေးကအသုံးတည့်လိမ့်မယ်မှတ်တာဒုက္ခသစ္စာနဲ့ပတ်သက်ရင်ဘယ်လိုသိရမလို့ဆိုရင်ပရိညာတပฏิဝေဒအားဖြင့်သိရမယ်ပိုင်းပိုင်းခြားခြားကွက်ကွက်ပြားပြားသိရမယ်ပေါ့နော်နောက်သမုဒိယသစ္စာမှာလည်းပဲအဲ့ဒီသုံးတာပဲပါဠိကတော့အတူတူပါပဲတန်ကောပရိဒံဒုက္ခသမုဒိယအရိယသစ္စာပါဟတ္တပံ ဘာလို့အဲ့ဒီသစ္စာညာကသမုဒိယသစ္စာတိမေပဲဆိုတာသစ္စာညာပေါ့ကိစ္စညာကျတော့တန်ကောမတိတံဒုက္ခသမုဒိယအရိယသစ္စာပဟတ္တပံအဲ့ဒီကိစ္စလေးကိုမှတ်တာသူ့ကိုလည်းပဲပဟတ္တပဆိုတာပယ်တာအဲ့ဒါသမုဒိယသစ္စာကိုသိတယ်တပြိုင်တည်းသိတယ်ဆိုတာပဟာတ္တပပฏิဝေဒအနေနဲ့သိတာဘာနဲ့သိတာနော်ပဟာတ္တပပฏิဝေဒနဲ့သိတာ အဲဒုက္ခသစ္စာနဲ့ပတ်သက်ရင်သမုဒိယသစ္စာနဲ့ပတ်သက်ရင်သူကိစ္စကပဟာတ္တပအဲ့ဒါသိတာကိုပါဠိအသုံးလို့ရပါလို့သုံးတော့ပဟာတ္တပပฏิဝေဒဖြစ်တယ်နော်ဒုက္ခသစ္စာကပရိညာတပฏิဝေဒသမုဒိယသစ္စာကပဟာတ္တပပฏิဝေဒသူကိစ္စအတိုင်းပဲသုံးတာပါကိစ္စလေးကိုပြီးတယ်ပြီးပြီဆိုရင်ဘယ်လိုသုံးလဲပဟာတ္တပပฏิဝေဒအားဖြင့်ဒါလည်းသိတာပဲ ဘာတတ်ပါမယ်သစ္စာလေးပါးကိုတပြန်နဲ့သိရမယ်ဆိုတဲ့နေရာမှာဒုက္ခသစ္စာကိုပရိညာတပฏิဝေဒအပြင်သိရမယ်သမုဒယသစ္စာကိုဘာတတ်ပပฏิဝေဒအပြင်သိရမယ်နော်အဲ့တော့ကိစ္စလေးတွေကိုအကုန်လုံးမှတ်တာနောက်ကနိရောဓသစ္စာမှာလဲဣဒံဒုက္ခနိရောဓံအရိယသစ္စာတိမေယသစ္စာညာသူကိစ္စကြတော့ပါတယ်နော်တန်ခောပရိဒံဒုက္ခနိရောဓံအရိယသစ္စာသစ္စိကတ္တဗန္တိမေပါတယ်လဲ သစ္စိကတပ္ပဆိုတာမျက်မှောက်ပြုအပ်တယ်အဲ့တော့သူကြတော့လည်းပဲနိရောဓသစ္စာကိုဘယ်လိုသိတုံးဆိုရင်သစ္စိကတပ္ပပฏิဝေဒအားဖြင့်သိတယ်လို့သုံးလိုက်မယ်အဲ့တော့သုံးလို့ရသစ္စိကတပ္ပပฏิဝေဒအဲ့လိုသုံးလိုက်မယ်နော်ပါဠိလေးကတော့ဖတ်တတ်လောက်ပါပြီဒီကကျန်တဲ့ဝေါဟရာတွေကအတူတူပါပဲနောက်မေဃသစ္စာမေဃသစ္စာကတော့ခုနပြောတဲ့အတိုင်းသိပြီဣဒံဒုက္ခនិရောဓဂාမိနိပฏิပဒါအရိယသစ္ဆံတိမေဆိုတာကသစ္ဆာညာ သူရဲ့ကိစ္စကြတော့ဘယ်လိုသုံးတော့တန်ခောပဏိတံဒုက္ခនិရောဓဂာမိနိပฏิပဒါအရိယသစ္စာဘာဝေတ္တဗန္တိအဲ့ဒီဘာဝေတ္တဗံဆိုတဲ့စကားလုံးလေးကိုမှတ်ထားမယ်เนาะအဲ့တော့မေဃသစ္စာကိုသိရင်သိပြီလို့ပြောလို့ရှိရင်ဘယ်လိုဘယ်လိုသိတယ်ဆိုရင်ဘာဝေတ္တပပฏิဝေဒာအပြင်သိတယ်ဘာအပြင်သိတော့ဘာဝေတ္တပပฏิဝေဒာအပြင်သိတယ် အဲ့ဒါဘာလဲဆိုတော့ဒီတရားအထုတ်လို့ပြည့်စုံတဲ့အခါနိဗ္ဗာန်ကိုမျက်မှောက်ပြုပြီအဲ့တော့တစ်ခုသိလို့ရှိရင်ကျန်တဲ့၄ခုလည်းသိပြီလို့ပြောမယ်အဲ့တော့နိဗ္ဗာန်ကိုမျက်မှောက်ပြုတဲ့ပုဂ္ဂိုလ်ကအာယုပြုသောအဖြစ်ဆိုရင်တော့နိဗ္ဗာန်ကိုပဲအာယုပြုနိုင်တာခုနဒုက္ခနိဗ္ဗာန်ကိုမျက်မှောက်ပြုတယ်လို့ဆိုတဲ့အာယုပြုသိနေတဲ့အချိန်မှာဒုက္ခသစ္စာပေါ်မှာလည်းအာယုကဒုက္ခသစ္စာအာယုကိုလည်းဒီစိတ်ကမရောက်တော့ဘူး သမုဒိယသစ္စာရှိကိုလည်းဖြစ်တဲ့တဏှာရှိတဲ့စိတ်ကမရောက်တော့ဘူးမေဃသစ္စာဆိုတဲ့မေခင်၈ပါးရှိလဲစိတ်ကမရောက်တော့ဘူးဒီစိတ်ကမက်စိတ်ဖြစ်သွားတဲ့အတွက်ဘာစိတ်ဖြစ်သွားတော့မက်စိတ်တော့မဟုတ်ဖို့စိတ်ဖြစ်သွားတဲ့အတွက်ဘာသာအာရုံပြုလဲနိဗ္ဗာန်ကို အာရုံပြုတယ်အဲ့ဒီနိဗ္ဗာန်ကိုအာရုံပြုနိုင်တဲ့အချိန်မှာပဲကျန်တဲ့သစ္စာ၃ပါးကိုလည်းသိပြီလို့ဆိုရမယ်ကျန်တဲ့သစ္စာကိုလည်းဘာလို့သိဘယ်လိုသိလို့ဆိုရင်အဲ့ဒီအချိန်မှာ နိဗ္ဗာန်ကိုအာယုံပြုသောအပြင်အာရမဏပฏิဝေဒပေါ့အာယုံပြုသောအပြင်သိတဲ့အချိန်မှာပဲဒုက္ခသစ္စာနဲ့ပတ်သက်လို့ကိစ္စလည်းပြီးပြီသိပြီအဲကြတော့ဘယ်လိုကိစ္စပြီးလို့ဆိုရင်ပရိညာတပฏิဝေဒပိုင်းခြားသိခြင်းကိစ္စပြီးသောအပြင်သိတာအာယုံပြုတ်ပြီးတော့တော့မသိတော့ဘူးနိဗ္ဗာန်ကိုမြတ်မပြုတ်နိုင်ချိန်မှာနိဗ္ဗာန်ကိုသာအာရမဏပฏิဝေဒအာယုံပြုတ်သောအပြင်သိမယ်ကျန်တဲ့သစ္စာလေးပါးတပြိုင်တည်းဆိုတာဘယ်လိုပါလဲဆိုရင် ဒုက္ခသစ္စာကိုကြတော့ပရိညာတပฏิဝေဒအားဖြင့်သိမယ်။ဟာလေပရိညာတပฏิဝေဒဘာချသိမှုကိစ္စပြီးပြီးတော့ကိစ္စပြီးပြီးတော့အားဖြင့်သိမှာပေါ့နော်။ပြီးရင်သမုဒိယသစ္စာကိုလည်းပဲအဲ့ဒီချိန်မှာသိမယ်ဆိုရင်ဘယ်လိုသိတော့ဘာတပ္ပပฏิဝေဒပယ်စရာကိုပယ်ခြင်းကိစ္စပြုပြီးတော့အားဖြင့်သိတယ်။အာယုံကတော့မပြုတ်ဘူး။မေတ္တာသစ္စာကိုလည်းအဲ့ဒီချိန်မှာပွားနေတာမဟုတ်တော့ဘူး။နိဗ္ဗာန်ကိုအာရုံပြုနေတဲ့အချိန်မှာ ဒါပေမဲ့မေဃသစ္စာကိုလည်းသိတယ်ပဲပြောရမယ်သူကြတော့ဘယ်လိုသိတော့ဆိုရင်ဘာဝေတ္တပပฏิဝေဒသူကိစ္စပြီးသောအပြင်သိတာကိုဘာလို့ပြောတော့ဘာဝေတ္တပပฏิဝေဒအပြင်သိတယ်အဲ့တော့နိဗ္ဗာန်ကိုမျက်မှောက်ပြုနေတဲ့အချိန်မှာနိဗ္ဗာန်ကိုကအာရမဏပฏิဝေဒအာယုံပြုသောအပြင်သိတယ်နိရောဓသစ္စာကိုပေါ့နော်နိရောဓသစ္စာကိုဘယ်လိုသိတော့အာယုံပြုသောအပြင်သိတယ်ပါဠိလိုပြောမယ်ဆိုရင်အာရမဏပฏิဝေဒအပြင် ဉာဏ်နဲ့သစ္စာ၃ပါးမှာဒုက္ခသစ္စာကိုကြတော့ပရိညာတပฏิဝေဒအားဖြင့်သိတယ်ပရိညာတပฏิဝေဒဆိုတာပိုင်းခြား၍သိမှုကိစ္စပြည့်ပြည့်စုံသွားဖြင့်သိတယ်သမုဒိယသစ္စာကိုကြတော့ဘယ်လိုသိသွားတော့ပဟတပပฏิဝေဒသူ့ကိုပယ်ထားခြင်းကိစ္စပြီးသွားဖြင့်သိတယ်ကိစ္စပြီးသွားတာကိုပဲသိတယ်လို့သုံးတာနော်မေဃသစ္စာကိုလည်းပဲအဲ့ဒီချိန်မှာသိတယ်လို့ပဲသုံးသုံးရမယ်ဒါပေမဲ့သူ့ကိုအာယုံပြုတာမဟုတ်ဘဲနဲ့ဘယ်လိုသိတုံးဆိုရင် ဘာဝေတ္တပပฏิဝေဒအပြင်သိတယ်သုံးတတ်ပလားတကယ်လို့ဒုက္ခသစ္စာကိုရှုနေတယ်ဥပဒနာရှုနေတဲ့အချိန်မှာဒုက္ခသစ္စာကိုပဲမြင်နေတယ်ဒါမမြင်ဘူးဆိုတဲ့သဘောကိုအတိပေါ်လာတဲ့အခါမှာဥဒိယပြညာဖြစ်ရင်ဒုက္ခကိုမြင်ပြီမမြဲတဲ့အနေဆာကိုသိရင်ဘာကိုလဲသိတော့ဒုက္ခကိုလည်းသိတယ်ဘာလို့ဖြစ်ပြီးတော့ပြက်နေတဲ့မမြဲတဲ့အနေဆာလက္ခဏာကိုမြင်အဲ့ဒီဖြစ်ချင်းပြက်ချင်း မပြတ်နှိမ့်ဆက်နေတဲ့သဘောဆိုတဲ့ဒုက္ခလက္ခဏာကိုလည်းသိတယ်ဖြစ်ချင်းပြက်ချင်းပဲရှိတဲ့အတွေ့အကြောင်းအခိုင်အမြဲအနှစ်အသားဖြစ်နေလေယူစရာမရှိဘူးကိုယ်လိုချဖြစ်နေလည်းမဟုတ်ဘူးသူကြောင်းလဲဆိုတာဖြစ်ပြနေတာအဲ့လိုအတိပါဖြစ်တဲ့အတွက်အနတ္တလက္ခဏာကိုလည်းသိတယ်အဲ့လိုဆိုရင်ဒုက္ခသစ္စာကိုသူအာယုံပြုပြီးတော့သိတယ်ဝိပဿနာရှုတဲ့အချိန်မှာ ဒုက္ခသစ္စာကိုအာရုံပြုပြီးတော့သိနေတဲ့အချိန်မှာပဲသစ္စာလေးချက်တပြိုင်နက်သိတယ်လို့ဆိုရမယ်အဲဒုက္ခကိုသိတယ်နဲ့ပြန်တယ်ဖြစ်ပြီးတော့ပြည့်နေတဲ့အပေါ်မှာတွေ့တာတတ်မဲ့မှုမရှိတော့ဘူးဆိုရင်သမုဒိယသစ္စာကိုလည်းပဲပဟာတပ္ပပฏิဝေဒအပြင်သိသိတယ်လို့ပြောရမယ်။ဘာပြောရမလဲ။ပဟာတပ္ပပฏิဝေဒအဲ့ဒီမှာဖြစ်ပျက်ကိုသာညာနဲ့ကြည့်ပြီးတော့သိနေတဲ့အတွက်အဲ့ဒီအချိန်မှာဘယ်ကိရိတာရဲ့နှောက်ယှက်ခြင်းမှာ မရှိတော့ဘူးကိလေသာတွေအလုံးငြိမ့်နေတယ်ပေါ့နော်အဲ့ဒါဆိုရင်နိရောဓသစ္စာကိုလည်းဆက်ရောက်နေတယ်လို့ပြောမယ်ဘယ်လိုနည်းနဲ့ဆက်ရောက်ရမလဲဆိုရင်သစ္စိကတာပฏิဝေဒာအပြင်သူ့ကိုအာယုံမပြုတ်ပေမဲ့အဲ့ဒီအချိန်မှာဘာကိလေသာမှမရှိဘဲနဲ့ငြိမ့်နေတဲ့အတွက်ကြောင့်အထူးဖြင့်ဒီတဲ့ဆိုတဲ့တဏှာမဖြစ်တဲ့အတွက်ကြောင့်တဏှာငြိမ့်နေသောအပြင်ငြိမ့်နေတာကိုလည်းသိတယ်လို့ခေါ်တယ်အဲ့ဒါငြိမ့်နေသောအပြင်ငြိမ့်နေသောအပြင်သိတာကိုဘာလို့ခေါ်တော့ သစ္စိကတပ္ပပฏิဝေဒအဲ့လိုသိနေအောင်ပွားများနေတဲ့အတွက်ကြောင့်မေဃသစ္စာကိုလည်းအဲ့ဒီမှာသိပြီးပြီအာယုန်ထဲမှာတော့ဒုက္ခသစ္စာပဲရှိပြီပဲမေဃသစ္စာကိုလည်းသိတယ်သစ္စာလေးပါးတပြည့်နဲ့သိတယ်မေဃသစ္စာကိုကျတော့ဘယ်လိုနည်းနဲ့သိလို့ဆိုရင်ဘာဝေတ္တပပฏิဝေဒအပြင်သိတယ်အဲ့တော့ဝိပဿနာဉာဏ်နဲ့ဒုက္ခကိုမြင်နေတဲ့အချိန်မှာဒုက္ခသစ္စာကို အာရမဏပฏิဝေဒအာယုံပြုတ်ပြီးတော့ပိုင်းခြားသိနေတယ် အဲ့ဒီချိန်မှာသမုဒိယသစ္စာကိုလည်းပဲသိတယ်လို့ပဲပြောရမှာဘယ်လိုသိတော့ဆိုရင်ပဟာတပပฏิဝေဒအဲ့ဒီအချိန်မှာပယ်ထားနိုင်သောအဖြစ်သိတယ်ဒီလိုသစ္စာကိုလည်းသိတယ်ဘယ်လိုသိတော့ဆိုရင်အဲ့ဒီအချိန်မှာသစ္စိကတပပฏิဝေဒဘယ်ကိလေသာမှမရှိဘူးဆိုတာကိုမျက်မှောက်ပြုနေသောအပြင်သိမယ်မေဃသစ္စာကိုလည်းသိတယ်လို့ပြောရမယ်ဘယ်လိုသိတော့ဆိုရင် ဘာဝေတပမတိဝေဒပွားများခြင်းကိစ္စလုံနေပြီဖြစ်တဲ့အတွက်ပွားများခြင်းကိစ္စရဲ့အစွမ်းအပြင်သိတယ်ပေါ့ကိစ္စပြင်းနေတာကိုပဲဒီမှာဘာလို့ခေါ်တော့သိတယ်လို့သုံးတယ်အဲ့တော့ဒုက္ခသစ္စာစဉ်ပရိညာတပฏิဝေဒသမုဒယသစ္စာစဉ်ပဟာတပပฏิဝေဒနိရောဓသစ္စာစဉ်သစ္စေကာတပပฏิဝေဒသစ္စေကတပฏิဝေဒလို့လည်းအကျဉ်းသုံးပါတယ်မဂ္ဂသစ္စာစဉ် ဘာဝေတပ္ပပฏิဝေဒအဲ့ဒီစကားလုံးလေးတွေကိုမှတ်ထားပေါ့ဗျာနော်မေကသစ္စာရဲ့ကတ္တညာအဲ့ဒါပါပဲရှင်းရကျန်တာတော့ယဝကိဉ္စမေဘိက္ခွေဣမေတုသတုတုရိယသစ္စေတုအကျဉ်းများလောက်ယဝကိဉ္စအကျဉ်းများလောက်ကလပ်ပါလို့မေငါဖျားအားဣမေတုသတုတုရိယသစ္စေတုဤရိယသစ္စာ၄ပါးတို့၌ဧဝံဧဝံဆိုတာခုဆိုခဲ့တဲ့အတိုင်းခုပြောခဲ့တဲ့အတိုင်း တိပရိဝတ္တံအလွာသုံးပါရှိတယ်တိပရိဝတ္တံဘာလို့အလွာသုံးပါဆိုတာဘာလို့သစ္စာညာကိစ္စညာကတညာဆိုတဲ့အလွာသုံးပါရှိတော့သစ္စာတစ်ပါးတစ်ပါးမှာအလွာသုံးပါရှိရင်သစ္စာ၄ပါးပေါင်းလိုက်လို့ရှိရင်12ပါးရတာကိုအချင်းရာ12ပါးလို့ခေါ်တယ်အဲ့တော့ဒွါဒတကာရံအချင်းရာ12ပါးရှိတော့အဲ့ဒီသရုပ်သစ္စာကိုနော်ယထာဘူတံ ဟုတ်ဟုတ်မှန်တိုင်းသောဉာဏ်ဉာဏ်သည်အလွန်သုံးလာပါတဲ့အချင်းရာ၁၂ပါးပါသော ဟုတ်မှန်သောဉာဏ်သည် ဟုတ်မှန်စွာတည်သောဉာဏ်သည်နတုဝိတုဒ္ဒံမစင်ကြယ်သေးသည်အဟောတိဖြစ်အလွန်သုံးလာအချင်းရာ၁၂ပါးနဲ့ပြည့်စုံတဲ့ယထာဘုဒ္ဒဉာဏတသနာဆိုယထာဘုဒ္ဒဉာဏ်သည်ယထာဘုဒ္ဒဉာဏ်ဆိုတာဟုတ်တိုင်းမှန်စွာသိတဲ့ဉာဏ်ဤနတုဝိတုဒ္ဒံအစင်ကြယ်မဖြစ်သေးဘူး အစဉ်ကြံမဖြစ်သေးရင်ဘာဖြစ်တော့နေဝတာဝဟံဘိက္ခွေတာဝဟံတာဝအဟံပေါ့နော်တာဝအဲ့ဒါမတိသေးမြကာလပတ်လုံးအဟံငါဖျားသည်ဘိက္ခွေဘိက္ခွေဆိုတဲ့ပုံလေးကတော့ပိစမကိငါးဦးတို့ကိုခေါ်လိုက်တဲ့အာလောဘုတွေပါပဲနော်တာဝထိုသို့မတိသေးမြကာလပတ်လုံးအဟံငါဖျားသည်တတေဝကေနတ်နှစ်တကွာသောလောကီ လောက၌တတေဝကေလောကီ တမာရကေမဏနှင့်တကွာသောတဗျမကေဗျမာနှင့်တကွာသောလောကီလောကအဲ့ဒါကနတ်လောကဗျမာလောက ပြောတာပါပြီးရင်တတမနာဗျမနိယတမနာဗျမနာနှင့်တကွာသောတမနာဆိုတာယဟန်ပေါ့ဗျမနာဆိုတာပုံနာပေါ့ယဟန်ပုံနာနှင့်တကွာသောပဇာယအတ္တဒေဝမနုဿာယအဲ့ဒီမှာလည်းပဲနတ်လူကုန်ပါသောပဇာယတတ္တဝါအပေါင်း၌ အနုတ္တရံသူမရှိသောတမ္မာတမ္ဗောတေတမ္မာတမ္ဗောတိညာကိုအဘိတမ္ဗုဒ္ဓောတိထိုတို့ရဲ့သိပြီဟု၍ဟုတ်စစခြင်းနေဝလေးနဲ့အဲ့ဒီပစ္စညာသိလေးနဲ့တွဲလိုက်ရတယ်နေဝပစ္စညာသိဝမခံနိုင်သေးတဲ့နော်သစ္စာလေးပါးကိုအလွန်သုံးပါအချင်းရာ12ပါးလုံးဟုတ်တိုင်းမှန်စွာမသိသေးသည်များတပည့်ညမဖြစ်သေးဘူးသစ္စာညာကိစ္စညာလောက်သိုံနဲ့ မပြီးသေးဘူးတင်တစ္ဆညာနဲ့ကိစ္စညာကဒီပုပ္ပပါကအစင်မရှိတယ်ရှေ့ပြေကတညာတိရောက်တော့မှအရှင်းရာ12ပါးပြည့်မှာအလွာလည်း3ပါးပြည့်မှာအဲ့ဒီကြမှာနော်အဲ့ဒါဘာပြောလဲရတောစာခောမေဘိက္ခွေတဲ့ဘိက္ခွေယဟန်တို့ရတောစာခောအကျဉ်အခါမှစပြီအကျဉ်ခါမှဆိုတာအိမ်မာသက္ကရတရား3ခုကစုံလာပြင်းရဲ့နောက်ဆုံးယံ နောက်ရင်အာယုံတက်ခန္ဒီတက်ခန္ဒီနာရောက်တဲ့ပစ္စည်းမယံရောက်ရောက်တဲ့အခါကျမှတဲ့ရတ္တဟောမိဘိခွေအဲ့ဒီကြမှာဣမေတုသုတုအရိယသစ္စေတုဤသစ္စာလေးပါးတို့၌ဧဝံအခုပြောခဲ့တဲ့အတိုင်းအရင်ကပြောခဲ့တဲ့အတိုင်းတိပုရိဝတ္တံအလွာ၃ပါးပါသောကရတ္တကာရအချင်းရာ၁၂ပါးရှိသောယထာဘုဒ္ဒံဉာဏတတနာ ဟုတ်မှန်စွာသိသောဉာဏ်သည်သုဝိတုဒ္ဒံ အလွန်စင်ကြယ်သည်ဟောသည်ဖြစ်ပြီးစင်ကြယ်သားပြီဆိုမှတဲ့အထဟံဘိကွေအထဆိုတာထိုခါမှအဲ့လိုပြောနော်အာငါဖျားသည်တတေကွေနတ်နှင့်တကွာသောတမာရကေမနတ်နှင့်တကွာသောတဗျမကေပြမနှင့်တကွာသောလောကေလောက၌တတမနဗျမနိယတမနဗျမနအကုန်ပါသောတတေဝမနုဿာနတ်ရောလူပါဖြစ်သောပဇာယတ္တဝါပေါင်း၌ အနုတ္တရံအတုမရှိသောတမ္မာတမ္ဗောဓိတမ္မာတမ္ဗောဓိညာကိုအဘိတံဗုဒ္ဓောတိထိုတွင်ရတိပြီဟူ၍ပစ္စညာသိဝန်ခံခဲ့ပြီဘုရားဖြစ်ကိုဝန်ခံလိုက်တယ်နော်အဲအဲ့ဒီနောက်မှာတော့ဘာလို့ဆိုရင်ဝန်ခံတဲ့ကသူ့ကိုယ်သူဆင်ញင်ကြည့်လိုက်တယ်ပြန်ပြီးတော့စစ်ကြည့်လိုက်တဲ့ကဘာတွေ့တော့ဆိုဉာဏ်ဉ္စပဏ္ဏမေတတနာဥဒ္ဒပါတိမင်းငါဘုရားအာဉာဏ် ဆင်ញင်ပြီးတော့သိတဲ့ဉာဏ်သည်တသနာဥဒပါတိဉာဏ်အမြင်ထင်ရှားဖြစ်လာတယ်ဘယ်လိုဖြစ်လာတော့ဆိုရင်မေငါအကုပ္ပါမေဝိမု ക്തി မေငါဤဝိမု ക്തി ကိလေသာတွေရဲ့နှောက်ချက်ခြင်းမှလွတ်ခြင်းသည်အကုပ္ပါမပျက်စီးတော့ဘူးဘယ်သူမှဖျက်စီးလို့မရတော့ဘူးဝိမု ക്തി ကိုဖျက်စီးလို့မရသလိုသူရဲ့အခြေအနေကလည်းဘာဖြစ်လို့ဆိုရင် အယမန္တိမဟာဇာတိပုတ်ခွဲလိုက်ရင်အယံအန္တိမဟာဇာတိအယံဤခုဘဝဖြစ်လာခဲ့ရတာအန္တိမဟာဇာတိနောက်ဆုံးဖြစ်ခြင်းပဲဘာလို့နောက်ဆုံးဖြစ်ခြင်းပဲဇာတိပဋိသန္ဓေနေတယ်ဆိုရင်လည်းပဲခုဘဝဟာနောက်ဆုံးပဋိသန္ဓေနေခြင်းပဲခုဘဝမှာတိုင်ပြီးအရင်ဘဝကတဏှာခြင်းမဲ့မချုပ်သေးတဲ့အတွက်ပရိသန္ဓေမျိုးစေ့ဖြစ်လို့ခုဘဝမှာမိုးဖွားလာခဲ့ပြီအခုဘုရားဖြစ်ပြီးတဲ့အခါကျတော့တဏှာကျွမ်းမဲ့ချုပ်ငြိမ်းသွားတဲ့အခါ ကံနေဟာပရိသန်တွေဂျိုးပြီးတဲ့ကံလို့မရှိတော့ဘူးဖျားဖြစ်ပြီးနောက်ကံကောင်းတယ်ကံဆိုးတယ်ဆိုတာမရှိတော့ဘူးရဟနာဖြစ်ပြီးရင်လည်းကံကောင်းတယ်ကံဆိုးတယ်လို့မရှိတော့ဘူးကံဆိုးကတော့မပြုတ်ကိုမပြုတ်လို့မရှိတော့ဘူးကံကောင်းနေတယ်ကလည်းကောင်းတာကိုပြုတ်ပြီးမယ်အကျိုးမပေးတဲ့တပည့်ကံလို့မခေါ်တော့ဘူးဒါကြောင့်ဘုရားတို့ယဟန္တာတို့လုပ်တဲ့ကောင်းတဲ့အလုပ်တွေကိုဘယ်လိုပဲခေါ်တော့ကိရိယာလို့ပဲခေါ်တယ်ဘယ်လိုခေါ်တော့ကိရိယာသူတို့တဏ္ဍာမှာဖြစ်တဲ့စိတ်တွေကလည်းကိရိယာစိတ်တွေပဲ ကုသိုလ်စိတ်လို့မရှိတော့ဘူးကောင်းတဲ့အလုပ်လုပ်ပေမဲ့ကုသိုလ်မမြည်တော့ဘူးဘာမြည်တော့ကိရိယာပဲမြည်တော့တယ်နော်အဲကြောင့်အယမန္တိမာဇာတိနောက်ဘဝအကျိုးပြုဖို့ကံဆိုတာမရှိတော့တဲ့အတွက်ဒါနောက်ဆုံးဖြစ်ခြင်းပဲနတ္တိဒါနိပုဏ္ဏဘောဒါနိခုချိန်ကစပြီးတော့ပုဏ္ဏဘောပုဏ္ဏဆိုတာတဖန်ဘဝဘဝပေါ့နောက်ထပ်တဖန်ဘဝဆိုတာလည်းပဲနတ္တိမရှိတော့ဘူးလို့အဲ့လိုအတိရောက်လာပါတယ်တဲ့ ဣဒ္ဓမောဇဘဂဝါဘုရားဟောတာကတော့ဒါပါပဲလို့ပြောတယ်ဣဒ္ဓမောဇဘဂဝါဘုရားကဒီလိုပြောလိုက်ပါတယ်ဒါရှင်အနန္ဒာကတန်ဃာနာတင်တဲ့အခါမှာလျှောက်ထားတာဘုရားကဒီလိုပဲပြောပါတယ်ဧဝမေတုတံဒီပြောတဲ့အတိုင်းသူကြားနာမှတ်သားခဲ့ပါတယ်လို့ပြောတာဓမ္မစကြာဘုရားဟောကပြီးပါပြီကျန်တာကတော့အဲဒီတန်ခါနာတင်နေအကုန်လုံးရှင်အနန္ဒာပါဝင်တို့က ထည့်ထားတဲ့မှတ်ချက်တွေပေါ့တရားရအစုံမှာ အတ္တမနာပင်စားဝဂိယဘိက္ခုဘဂဝန္တောဗာတိတံအဘိနန္တောပင်စားဝဂိယပင်စားဝဂိယဘိက္ခုငါးပါးအစုရှိသောယန္တုသည်အတ္တမနာဂျေနဝါမြောက်ကုန်သည် ဖြစ်၍အတ္တမနာဆိုတာဘာလဲဂျေနဝါမြောက်ကုန်သည်ဖြစ်၍ဘဂဝန္တောမြတ်စွာဘုရား၏ဗာတိတံဟောတော်မူသောတရားတော်ကို အဘိနန္ဒုံဒီတဲ့ကျင်းနာဝါမြောက်ကြကုန်ဤသာဓုခေါ်ကြကုန်ဤပေါ့နော်အဘိနန္ဒုံဒီအဲ့တော့ကျင်းနာဝါမြောက်တယ်မကဘူးတရားရဲ့အဆုံးမှာအဲ့တော့အိမတ်သမိန်စပနာဝေယကရဏသမိန်ဝေယကရဏဆိုတာဂါထာမှာပါပဲနဲ့သကပြေတက်တက်တင်ဟောတဲ့ဟာကိုဝေယကရဏလို့ခေါ်တယ်ဘိကသမုန်ရဟာတွေကိုဂါထာရင်းနဲ့ဟောရင်ဂါထာ ဂါထာမပါပဲစကပြင်းနဲ့ဟောရင်ဝေယကဏစသည်အမိကိုမျိုးတော့ခွဲတာရှိပါတယ်အဲ့ထဲမှာဒီဒီဓမ္မစကဝရဏတုံမှာဂါထာတွေမပါတဲ့အတွက်ဘာလို့ခေါ်တော့ဝေယကရဏဝေယကရဏဆိုတာစကပြေတရားပေါ့ဟာတရားတော့စကပြေတရားဖြစ်တော့ဤတုတ်ကိုပညာမှန်နေဟောတော်မူသည်အဆုံး၌အာတမတော်ကုဏ္ဏညတာအရှင်ကုဏ္ဏညအာ ဝိရဇံကိလေသာမြူကင်းသောဝိတမလံကိလေသာအညစ်ကြေးကင်းသောဓမ္မစကုတရားမျက်စိသည်ဥဒ္ဒပါတိထင်ရှားဖြစ်ပြီဘယ်လိုထင်ရှားဖြစ်တော့ဆိုရင်ယံကိဉ္စီဘယ်သင်္ခါရတရားမဆိုသမှုရိယဓမ္မအကြောင်းကြောင့်ဖြစ်ခြင်းသဘောရှိတပ်ပံတံထိုလုံးစုံသည်နိရောဓဓမ္မချုပ်ပြောက်ပြခြင်းသဘောရှိ ဖြစ်ပျက်ကိုတကယ်သိသွားတာလို့ပြောတာဖြစ်ပျက်ကိုတကယ်လက်ခံသွားတယ်ဒုက္ခသစ္စာကိုကောင်းကောင်းသိပြီလို့ဝန်ခံလိုက်တာဒုက္ခသစ္စာကိုကောင်းကောင်းသိတာနဲ့အတူသမုဒိယသစ္စာသိခြင်းလည်းပဲပဟာတ္တပပฏิဝေဒအပြင်သိတယ်လို့ဝန်ခံတာပါပဲပြီးရင်နိရောဓသစ္စာမျက်မှောက်ပြုခြင်းကိုလည်းပဲသစ္စိကတ္တပပฏิဝေဒအပြင်နိရောဓသစ္စာကိုလည်းမျက်မှောက်ပြုပြီးမေဃသစ္စာကိုကြားတော့လေဘာဝေတ္တပပฏิဝေဒအပြင် ပွားများသည့်သိပြီးပါပြီလို့အဲ့လိုဆိုတယ်နောက်ကတော့ဆက်ဆက်ပြီးတော့ဒီဓမ္မစကြာတရားအဆုံးတဲ့အခါမှာနတ်တွေအစဉ်စဉ်ကကြွကြော်တာပိုတိဒေသပါဏဘဂဝတာဓမ္မစက်ကေဘဂဝတာမြတ်စွာဘုရားဒီဓမ္မစက်ကေဘောဓမ္မစက်ကတုတ်ကိုပိုတိတေဟောတော်မူအပ်သည် ရှိတော်ဘုံမာဒေဝဘုံမာဆိုတာဘုံမဇွတ်နတ်မြင်နဲ့ဆက်ဆက်ပြီးတဲ့ပြီးတည်နေတဲ့နတ်တွေ အဲ့တော့သစ်ပင်မှာတည်တဲ့ရုပ်ကစိုးနတ်တွေလည်းပဲဘုံမာတွေပါပဲစတုမာရိနတ်တွေလည်းပဲမြင့်မို့တောင်ထိပ်မှာဆိုတော့မြင်တဲ့ဘက်ဆက်ဆက်လို့သူတို့လည်းဘုံမာဒေဝဖြစ်ပါလိမ့်မယ်နော်ဘုံမာဒေဝမြင်တဲ့ဆက်ဆက်ပြီးတော့တည်နေတဲ့နတ်တွေကြွကြော်တယ်ဘယ်လိုကြွကြော်ဧတံဘဂဝတာဗာရဏတိယံဣတိပတနေမိဂရာယေအနုတ္တရံဓမ္မစကံပုဋ္ဌိတံဒီဘက်လေးဒီဟာလေးကတပိုက်ပေါ့ ဣတံဓမ္မစက္ကံပါပဲเนาะဘုရားတာမြတ်စွာဘုရားသည်ဗာရဏသီဟံဗာရဏသီပြည်အနီဣတိပတနေဣတိပရဏမြည်သောမိဂရာယေမိဂရာဝံတော်၌အနုတ္တရအတုမရှိသောဣတံဓမ္မစက္ကံဤဓမ္မစက္ကံတရားတော်ကိုပိုဋိတံဖြစ်စီအပ်ပြီတဲ့ဒါတော့ဘယ်လိုတော့ဆိုရင်အပတိဝတိတံမဖြစ်စေနိုင်သော ဘသူမဖြစ်စင်တယ်တော့တမဏိနာဝါတမဏအမိခံတဲ့ပုဂ္ဂိုလ်တွေဗျမဏိနာဝါဗျမာနာမိခံထားတဲ့ပုဂ္ဂိုလ်တွေဖြစ်စီဒေဝေနာဝါနတ်ကနတ်တရားနတ်ကဖြစ်စီမဟာရိနာဝါမန်ကဖြစ်စီဗျမာရိနာဝါဗျမာဗျမာကဖြစ်စီကိဏစီဝါလောကတမိန်လောကထဲမှာရှိတဲ့တစုံတစ်ယောက်ကဖြစ်စီအပတိဝတ္တိတံမဖြစ်စေနိုင်တော့အဲ့ဒီပုဂ္ဂိုလ်ကမဖြစ်စေနိုင်တော့ဓမ္မစကြာကိုဘယ်သူကဖြစ်စေလို့ဆိုရင် ဘဂဝတာမြတ်စွာဘုရားက ဖြစ်စေတယ်ဘယ်မှာဖြစ်စေလို့ဆိုရင်ဗာရာဏတိယဣတိပရဏေမိဂရာယေဗာရာဏတိအနီဣတိပရဏအမည်ရှိသောမိဂရာဝန်တော်မှာဖြစ်စေတယ်လို့အဲဘုံမှာမြင်တဲ့ဆက်တဲ့နတ်တွေက ကြွကြော်တယ်ဘုံမာနံဒေဝနံတတ္တံတုတ်တပဘုံမာနံဒေဝနံမြင်တဲ့ဆက်တဲ့နတ်တွေဆိုတော့ဘုံမစိုးနတ်တွေလို့ခေါ်ပါလိမ့်မယ်နော် ဘုံမစိုးနတ်တို့ဤဘုံမစိုးနတ်ဆိုတဲ့တက်မှာမြေပေါ်ပေါက်တဲ့သစ်ပင်ပေါ်မှာတည်နေတဲ့ရုပ်ကစိုးနတ်တွေမှာပါတယ်နော်ဘုံမစိုးနတ်ရုပ်ကစိုးနတ်တို့ဤတတ္တံအတန်ကိုသုတ်တော်ဟာကြာ၍သူတို့သူ့အထက်ကသူတို့အထက်တဆင်းမျက်နာပါဆိုလို့ရှိရင်သာတုမာရာစိကဒေဝသာတုမာရိနတ်တို့ကလည်းပဲတတ္တမနုဿာဝေတောတတ္တအတန်ကိုအနုဿာဝေတောအနုဿာဝေတောဆိုတာတဆင့်ကြားစီတယ်တဆင့်သူတို့လည်းထပ်ပြီးတော့អော်တယ်ပေါ့អော်ပုံကတော့အတူတူပါပဲအေတံဘဂဝတာ ဗာရဏတိယဣတိပတနေမိဂရာယေအနုတ္တရံဓမ္မစကံဝဋ္ဌိတံအပတိဝဋ္ဌိယံတမနေနဝါပြမနေနဝါဒေဝေနဝါမာယေနဝါပြမုနာဝါကိနာစီဝါလောကတမေအဲ့လိုကြွကြတော့ဇတိမာရိကကြွကြတော့ကြားလို့သူ့ထက်မှရှိတဲ့နတ်တွေဘာနတ်တွေတော့တာရိသာအဲ့ဒါလေးကိုလည်းပါတယ်ဇာတုမာရာစီကဏံဒေဝနံတတ္တံတို့တော်ဝါ ဇာတမရိနတ်တို့ရဲ့ကြွေးကြော်တဲ့အတန်ကိုကြားတဲ့အတွက်ကြောင့်တာပရိန္ဒာဒေဝတာပရိန္ဒာနတ်တို့ကလည်းပဲတတ္တံအတန်ကိုတတ္တမနုဿဝေသုံကပုတ်ခွက်လိုက်ရင်တတ္တံအနုဿဝေသုံတတ္တံကြွေးကြော်တဲ့အတန်ကိုအနုအနုဿဝေသုံတဆင့်ကြွေးကြော်တဲ့ကြွေးကြော်ပုံကတော့အတူတူပဲပါလေဧတံဘဂဝတာဗာရဏတိယံဣတိပရဏေမိဂရာယေအနုတ္တံဓမ္မစကံပုဒိတံ အပတိဝတ္တိယံသမဏေနဝါယမဏေနဝါဒေဝေနဝါမာယေနဝါပြမုဏဝါကေနစီဝါလောကတံဖြတ်ထန်လေးတော့မှမှန်းမယ်သာတုမာရောဇိကာဏဒေဝနံတတ္တံတုတ်တဝါဒါတစ်ပတ်သာတုမာရတို့ရဲ့သာတုမာရနတ်တို့ရဲ့ကြွကြော်တံကိုကြားသောကြောင့်တာဝရိနာဒေဝတတ္တမနုဿဝေတုတာဝရိနာနတ်တို့ကလည်းဆက်ပြီးတော့ကြွကြော်တယ်ပြီးရင်ကြွကြော်ပါ ဧတံဘဂဝတာဗာရဏတိယံဣတိပရဏေမိဂရာယီဒါနေရာလေးမှာတပိုက်ဖြတ်လိုက်ပေါ့ပြီးတော့မှအနုတ္တရံဓမ္မစကံပုတိတံဒါလေးရလည်းတစ်ဖြတ်ပေါ့ပြီးမှအပတိဝတိယံတမဏိနာဝါပြမဏိနာဝါဒေဝေနာဝါမာရိနာဝါပြမုနာဝါကေနာစီဝါလောကတပေတာဝိနာနတ်တို့ကြွကြော်လိုက်တော့သူ့အထက်မှာရှိတဲ့နတ်တွေကလည်းကြားတယ်တာဝိနာအထက်ကဘာလို့ယာမာ တာဝတိသနံဒေဝနံတတ္တံသုတဝါယာမဒေဝတတ္တမနုဿဝေသောယာမနတ္တိအကြတယ်ယာမနော်ယာမဆိုရင်ဆေးပြားနဲ့ရောနေလို့နော်အဲ့ဒါဆေးပြားချတဲ့နတ်တွေလို့မထင်နဲ့ဘာလို့ယာမမရှိတဲ့နတ်တွေလည်းတဆင့်ဆက်ပြီးတော့ကြွကြော်တယ်ကြွကြော်ပုံကဒီတိုင်းပါပဲနော်ဒီယာမနတ်တွေကြွကြော်တဲ့အတန်ကိုသူ့ထက်ကနတ်ပုံပါလေတုတိတာတုတိတာနော် ဆိုယာမနံဒေဝနံတတ္တံသောတဝါတုတိတာဒေဝတတ္တအနုဿဝေလို့သူလည်းထပ်ဆင့်ကြားတယ်အဲ့ဒါဘာတော့ဧတံမကွာတာပါပဲเนาะယာမနတ်တို့ရဲ့ကြွေးကြော်တဲ့တန်ကိုကြတော့သူ့ထက်ကဘာတော့နေမန္တတိဒေဝနေမာနရတိဘာတော့နေမာနရတိဒေဝနေမာနာရတိမဟုတ်ဘူးဘာတော့နေမာနရတိ နေမာနရတိဆိုတာနေမာနဆိုတာဖန်ဆင်းပြီးတော့ရတိမွေးလျော်တာအဲ့ဒီနတ်ဘုံကနတ်တွေကအာယုန်တွေပါတွေဘယ်အာယုန်ကြိုက်တယ်ပါကြိုက်တယ်ထူးရှားစရာမလိုဘယ်လိုမွေးလျော်တယ်ဆိုရင်သူတို့ကနဲ့ဘာနဲ့ပြောရရင်ကောင်းမှာပဲဆိုရင်အဲ့ဒီသူပြောရမယ်ကောင်းမှာဆိုတဲ့အာယုန်ကိုသူတို့ကနေမာနဖန်ဆင်းလိုက်တာဖန်ဆင်းပြီးတော့မွေးလျော်တယ်ဆိုတော့အတုနဲ့မွေးလျော်တာပေါ့နော်သူဂျပန်ပြည်အောင်များပစ္စည်းတွေမှာလာတော့မသိနော်အဲ့ဒါကြောင့်ဒီ ဘုရားလောင်းတို့နောက်ဆုံးဖြစ်တဲ့အချိန်မှာအာယုံ၅ပါးကာမဂုဏ်တရားနဲ့ကာမဂုဏ်တရားအစစ်ကိုခံစားတဲ့အထက်မှာအမြင့်ဆုံးကတုတိတာတုတိတာတိက အစစ်နော်အဲကြောင့်နောက်ဆုံးဘဝမှာတုတိတာဘုံမှာဖြစ်ရတယ်ဘာလို့ဆိုရင်အာယုံ၅ပါးအစုံခံစားတာပါရမီဖြည့်စဉ်ကာလကြီးတစ်ခုလုံးမှာဒုက္ခတွေနဲ့လုံပန်းပြီးတော့အေးအေးဆေးဆေးအာယုံ၅ပါးကိုခံစားရတယ်လို့မရှိတော့ဘူးအာယုံ၅ပါးနဲ့နေရတဲ့ကာမဝဇ္ဇဘုံမှာဖြစ်လျက်နဲ့အာယုံ၅ပါးကို မကန်စားတော့နောက်ဘဝဆိုရင်ပဋိသန္ဓေဒီလူဘဝပဋိသန္ဓေနေပြီးဘုရားဖြစ်တော့မယ်စီမဖြစ်ခင်ဘဝမှာအာရုံ၅ပါးအပြည့်သူပင်စင်ပေးလိုက်တဲ့သဘောပါပဲအဲ့ဒါဘယ်ဘုံကိုကံကပို့ပြီးဆိုရင်တုတိတာဘုံဘာလို့ဆိုသူ့အထက်ကမှာမြင့်တဲ့ဘုံတွေကဘာလို့နေမာရတိနဲ့ပရဏိမိတဝတ္တဝတိနေမာနရတိဆိုတာဖန်ဆင်းထားတဲ့အာယုနဲ့မွေ့လျော်တာအစစ်နဲ့မွေ့လျော်တာမဟုတ်တော့အတုကိုဂျပန်ပြည်မပို့တဲ့သဘောပါပဲနော် ဘာဖြစ်တော့တုတိတာနတ်ပြည်ကြီးပဲပို့တယ်အဲ့ဒါမှတုတိတာနတ်တွေအထက်ကိုကျတော့နေမနာရတိပုံဆိုနေမနာရတိနတ်တွေဆိုတာဘာလို့ကိုမွေးလျော်ခြင်းနဲ့အာယုံကို ကိုယ်စိတ်တွေကဘလို့အာယုံနဲ့မွေးလျော်ခြင်းနဲ့ဆိုပြီးတော့စိတ်ညွတ်လိုက်ရင်အဲ့ဒါကြီးအာယုံနဲ့အလိုလိုဖြစ်လာတာဒါရင်တော့အစ်စ်တွေတော့မဟုတ်ဘူးဘာရောနေမာနဆိုတော့ဖန်ဆင်းထားတာမေတင်ဂျာမားတွေဖြစ်ဂျပန်တွေဖြစ်မှာပေါ့နော်ဒါပါပဲအဲ made in Japan နေနော်သူတို့ကြားတယ်ကြွေးကြတာကလည်းသူတို့အတူတူပါပဲနေမာနရတိနံဒေဝနံတတ္တံတတ္တဝါပရနေမိတာဝတဝတိနံပရနေမိတာကြတော့သူကခုနနေမာနရတိဘုံကနတ်တွေကဖန်ဆင်းတတ်တဲ့နတ်တွေဆိုတော့သူတို့ကိုအလုံအကျွေးဖြစ်နေထားတယ်ပရနေမိတာကြတော့နည်းနည်းပုံညံ့ပါတယ်ပရဆိုတာသူတစ်ပါးကနေမိတာဖန်ဆင်းပေးတဲ့အာယုန်တွေနဲ့ဒါတော့သူတို့က ရနေမိတဝတဝတ္တိအဲသူတို့ရဲ့အလိုကြဖြစ်ပြီးတော့နေတဲ့ပုံကိုယ်တွေအဲသူတို့ကျတော့ကိုယ်တိုင်တောင်မဖန်ဆင်းတော့ဘူးငပြင်းနေပဲရာမဒီဆွဲတာများသွားတယ်နဲ့တူပါတယ်အဲသူတို့ကတော့ဘာတော့ဘယ်အာရုံနဲ့ခံစားဖန်ဆားခြင်းလဲဆိုရင်သူတို့ရဲ့အလုံကျွေးနှက်တွေကဖန်ဆင်းပြရတယ်အဲဖန်ဆင်းပြရင်သူတို့လိုချင်တဲ့ပုံစံနဲ့ဖြစ်လာအဲ့ဒီအာရုံနဲ့ပဲမွေးလျော်တာဆိုတော့အဲသူတို့ကဂျပန်တက်နေတဲ့အဆင်မြင့်တဲ့သဘောရှိတယ် ဒါမှမဟုတ်လည်းပဲသူ့အလုပ်ကျွေးတွေဂျပန်ပြည်ကမှားတယ်လည်းမှားပါလိမ့်မယ်နော်အဲ့တော့အာယုံကအစစ်မရှိဘူးဒီနတ်ပြည်၆ထပ်ထဲမှာအမြင့်ဆုံးနှစ်ပုံပါပဲအပေါ်ဆုံးနှစ်ပုံကအာယုံအတုတွေဘာလို့ဆိုနေမာနဖန်ဆင်းထားတဲ့အာယုံတွေနဲ့အဲ့တော့ဘုရားလောင်းတော့ကအဲ့ဒီအာယုံအတုအတုတွေနဲ့ပျော်ပျော်မွေ့တဲ့နတ်ပုံမှာမဖြစ်ဘူးအာယုံအစစ်နဲ့ပျော်မွေ့တဲ့နတ်ပုံထဲမှာတော့အမြင့်ဆုံးကဘာလဲ တုတိတာနတ်ပြည်ဒါကြောင့်ဘုရားလောင်းနေအကုန်လုံးဟာတုတိတာနတ်ပြည်မှာဖြစ်ရတယ်နော်ပရဏိမိနဝဒဝနိနတ်တွေကကြွကြော်တယ်နတ်ပြည်၆ထပ်တဲ့အကုန်လုံးကုန်သွားပြီအဲ့မှာနတ်ပြည်ကကာမသရဘုံကနတ်တွေကအကုန်လုံးအပေါ်ဆုံးဖြစ်တယ်ပရဏိမိတဝတဝတိနတ်တို့ကြွကြော်တဲ့အတန်ကိုကြတော့ဘာဖြစ်လဲအထက်ဗြဟ္မဘုံနေသူကြတော့ဘုံနေမခွဲတော့ဘူးဒါလည်းအစဉ်တန်းပြောမှဆိုရင်တော့ဗြဟ္မပါဠိသစ္စာဘုံက ပြောမှဆိုနတ်ပြည်တွေကိုဒုတိယဇံပုံတွေလည်းဆက်ပြောနေပါအဲ့ဒါကြတော့ပေါင်းပြောလိုက်တယ်ဘာရောပရဏိမိတဝါသဝုဒ္ဒနံဒေဝနံတတ္တံတို့ဝါဗြဟ္မကာယိကာဒေဝါဗြဟ္မကာယိကာဗြဟ္မဘုံနဲ့ဖြစ်တဲ့ပုဂ္ဂိုလ်တွေလည်းဒေဝလို့ပဲခေါ်တယ်နော်ဒေဝဆိုတာနတ်လို့ပြောတာတက်ရပြောရင်ဒေဝဆိုတာကဒိဗ္ဗထွန်းတောက်ပတဲ့ပုဂ္ဂိုလ်များလို့ပြောတာအယောင်ဝါပါတော့ထွန်းတောက်ပနေတဲ့ပုဂ္ဂိုလ်သူများဒေဝပဲ နတ်တွေလည်းထွန်းတာပါတော့ဒေဝပဲဗြဟ္မာတွေလည်းထွန်းတာပါတော့ဗာပြောနော်ဒေဝပဲအဲ့တော့ဗြဟ္မာတွေဗြဟ္မာတွေလည်းကြားပြီးတော့သူတို့ကလည်းကြွေးကြော်ရဲတဲ့ဒါဓမ္မစက္ကဘောဓနာတုတ်ရဲ့စွမ်းအားပေါ့အဲဒီဗြဟ္မာအပြေတိရောက်တယ်ဒီနတ်တွေကတဆင့်စင်ကြွေးကြော်လို့ရောက်တယ်လို့သူတို့ပြောကြတာဒါလည်းပဲတက်တက်ထည့်ပြီးတော့မွန်းတာပဲဖြစ်မှာပါပဲเนาะတကယ်တော့ ဘုရားရှင်ကိုတော်တိုင်နှုတ်ကဟောလိုက်တယ်ဆိုရင်ပဲဘယ်တရားမဆိုကောတိတရတဟတိတုစက္ကဝါရီတုဂရေသရိမှာရှိတဲ့စက္ကဝါလာဂရေသရင်ကတတ္တဝါတွေအကုန်လုံးကြားတယ်လို့ဆိုတာနတ်တွေကကြွေးကြော်လို့သာကြားရတယ်လို့မြမာတွေကကြွေးကြော်လို့သာလောကကြီးကသိသွားတယ်လို့တော့မထင်နဲ့ဘုရားဟောတဲ့ကလောကအလုံးကိုသိပြီးသားပဲဒါပေမဲ့ကြားထဲမှာနတ်တွေလည်းနာကိုတောင်းချစ်တာတုတင်တဲ့နိဗ္ဗာန်ဆိုအကုသို့ရခြင်းလို့ ဒါတက်တက်ထဲ့ထားတာလို့ထင်ပါတယ်ဥစဉ်ကတော့ထဲ့လည်းမကြက်ပါဘူးနော်ကြက်ရှင်လည်းကြက်မကြက်ရှင်လည်းနေကျင့်စရာနဲ့တော့ဘာမှမဆိုင်ပါဘူးဒါကတန်ခါနာတင် အရှင်မြတ်တို့မှတ်ချက်လို့ပြောနိုင်ပါတယ်တကယ်တော့တန်ခါနာတင်အရှင်မြတ်တွေတုန်းကလည်းအဲ့ဒါတွေပြောချင်မှပြောပါလိမ့်မယ်နောက်ထပ်မှတ်တမ်းတင်တဲ့ပုံကိုယ်တွေကဒါဆွဲထည့်ပေးတာဖြစ်ရှင်လည်းဖြစ်မှာပဲဒါပေမဲ့အဲ့ဒါရေးမကြည့်ပါဘူးဖះဟောမဟုတ်ဘူးတရားတာကတော့ဗာလေဖះဟော မဟုတ်ဘူးဒါဓမ္မစကြာရဲ့အစွမ်းအနုဘောပြန့်နှံ့သွားပုံလောက်ပဲကြည်ညိုတဲ့ပုံကိုယ်တွေကကြည်ညိုစရာ ရေးတာပါအဲကြည်ညိုစရာရေးတာဖြစ်တဲ့အတွက်ကြည်ညိုခြင်းကြည်ညိုပါမကြည်ညိုခြင်းလည်းနေပါ မကြည်ညိုလို့ဘာမှမဖြစ်ဘူးအပြစ်တော့မပြောနဲ့ဒါဘုရားဟောလဲဟုတ်ပါဘူးကွာဘသူကလက်စော်ထားမှာမဟုတ်မသိပါဘူးကွာဒါကတော့မပြောနဲ့အပြစ်ပြောမပြောသမျှအပြစ်မဖြစ်ဘူးလက်ခံတာကတော့ဒါကြည်ညိုဖို့ ရေးတဲ့စာတွေမှာကြည်ညိုခြင်းကြည်ညိုလိုက်ပါမကြည်ညိုရင်လည်းဒီတိုင်းပဲကွက်လက်ခြံထားလိုက်ပါဒါတွေကိုလုံးလိုက်နာမှလို့ယုံနေမှလို့မဟုတ်ပါဘူးဒါထဲမှာကျွတ်တို့ယုံစရာလည်းမလိုဘူးဘာလို့အဲ့ထဲမှာအကျင့်မပါဘူးအကျင့်ကဓမ္မစက်ကဘုရားဟောတဲ့မှာပဲပါတာတော့ပါလားအကျင့်မဟုတ်တဲ့ကိစ္စမှာတရားတရားထက်တန်တဲ့ပုံကိုယ်တွေကတရားတရားပို့ပေါ်လာအောင်တချို့ကြည်ညိုရတဲ့ပုံကိုယ်တွေဆိုတော့လေဘုန်းကြီးကပြောပြီး ဂောတာပမာဏဂုံသတင်းကြီးတာတွေကိုကြုံကြည်ညိုကြတာဆိုတော့ဒီဓမ္မစကြာတော့ကလည်းပေါ်သေးသေးမထင်နဲ့အဲ့ဒါကိုကြားလိုက်တာနဲ့ဘုံမစိုးနာတွေကကြွေးကြော်တယ်ပြီးရင်နတ်ပြည်အစစ်စစ်တွေကြွေးကြော်တယ်အဲနတ်ပြည်၆ထပ်လုံးကကြွေးကြော်တဲ့အခါဘာလို့မြန်မာတွေကပါဆက်ပြီးတော့ကြွေးကြော်ရတဲ့တုတ်ကြီးဆိုတော့ထောက်ခံမဲ့အပြည့်ရတယ်ပေါ့ဗျာ69.9လောက်ရတယ်အဲ့လို69.9လို့ပြောမယ်တယ်ဘာလို့ဆိုတော့ဒီနတ်ပြည်ထဲမှာလည်းပဲဟိုမန်နတ်လို့အုပ်စုတွေနတ်တွေလည်း ရှိသလားသူတို့ကတော့ထောက်ခံမှာမဟုတ်ဘူးကြွေးကြော်မှာလည်းမဟုတ်ဘူးဒါတည်းတွေးနေပါလေနော်အဲတော့ဗိဓကတွေကိုလေ့လာတာဒီဟာမှကြီးမဟုတ်ပါဘူးကြံတဲ့နေရာတွေမှာလည်းဗိဓကတရားတော်တွေထဲမှာဗိဓကလို့ခေါ်တဲ့ဘုရားဟောတရားတော်တွေမှာအုပ်စုအပြင်ပြောမယ်ဆိုအမျိုးအစား၃ခုရှိတယ်နော်ပထမအမျိုးအစားလိုက်နာကျင့်သုံးရင်းနဲ့ပတ်သက်တဲ့တရားတွေလိုက်နာကျင့်သုံးရင်းနဲ့ပတ်သက်တဲ့တရားတွေကတော့လိုက်နာကျင့်သုံးရမယ်ညှင်းပယ်ခွင့်မရှိဘူး နံပါတ်2ကကျင်ညူရင်းနဲ့ပတ်သက်တဲ့တရားတွေကျင်ညူရင်းနဲ့ပတ်သက်တာတွေကြတော့သူကျင်ညူတော့ရေးမှာပဲသရတရားထက်ရင်ထက်သလားကျင်ညူစရာကောင်းအောင်ရေးမှာပဲเนาะဦးဇင်းတို့ဘုရားလောင်းပြိတ္တန်နေနေတယ်ဆိုရင်တောင်မှသုတော်နာမင်းကြီးရဲ့တာမဟုတ်တို့လိုပဲဇာထဲမှာရေးထားတာဘာလို့ဆိုတော့ဘုရားလောင်းကနန်ကြားနေပြီးတော့ဗါလဲဆင်ပြီးတော့လို့မေရမရဲ့နန်ကြားကဖောက်ပြီးတော့ ဝင်လာပြီးတော့ပဋိသန္ဓေနေတယ်ဆိုတော့သုတ္တောနာမင်းကြီးကသားတော်လို့ခေါ်ရမလားမခေါ်ရဘူးလားတော့စဉ်းစားကြဖြစ်လာတယ်ဒါပေမဲ့သူလိုကိုလိုမဟုတ်ဘူးလို့သိချင်လို့အဲ့ဒါရေးတာပါပဲအဲ့တော့ဟုတ်သလားမဟုတ်ဘူးလားလို့မစဉ်းစားကြမလို့ဘူးဒါကြည်ညိုတဲ့ပုဂ္ဂိုလ်ကသူကြည်ညိုသလိုသူရေးတာအဲ့ဒါကိုယုံခြင်းမယုံခြင်းကြောင့်ဦးဇင်းတော်ဘာမှမနစ်နာဘူးဟုတ်မှာဟုတ်ပါဘူးကွာလို့တော့သွားပြီးတော့အပြစ်မလုပ်နဲ့နော်အပြစ်မရှာရင်ပြီးတာပဲနော်ဘာပဲပြောပြောတိတ္တထမင်းသားမွေးလာတာကျတို့အတွက်လုံလောက်တယ် သူ့ဟာသူနောင်ကြားကပါဖောက်ဝင်ဝင်ပါဇက်ကပဲဝင်ဝင်ဒါရေးမကြည့်ဘူးဖွားတော့လည်းဘယ်ကဖွားတယ်ပြောပြောဒါလည်းရေးမကြည့်ဘူးလူပြေမှာတိတ္တထမင်းသားဆိုတာတကယ်ပေါ်လာရင်ကျတို့အတွက်ပြည့်စုံတယ်သဘောပေါက်လားအဲ့တော့ကိုယ့်အတွက်ရေးကြည့်တဲ့ကိစ္စသာကိုလွတ်ပါဟိုအဲ့တော့ကြီးညိုရေးနဲ့ပတ်သက်လို့ရေးလို့ရှိရင်တော့ကြီးညိုနိုင်ရင်ကြီးညိုပါအဲကြီးညိုတာလည်းကုသိုလ်ရပါတယ်ကြီးညိုပြီးတော့စိတ်ကကြည်တာကိုနော်စိတ်ကြီးညိုလို့ရှိရင်လည်းကုသိုလ်ဖြစ်ပါတယ် မကြည်ညိုရင်ကဘာဖြစ်မလဲမကြည်ညိုရင်တိုင်းနေသူ့ကိုလက်မခံလို့ပါမကြည်ညိုလို့ပါဘာမှမဖြစ်ဘူးဘာလို့လဲလိုက်နာကျင့်သုံးရင်းနဲ့မပတ်သက်ရင်လိုက်နာကျင့်သုံးရဘုရားအမိန့်ပဲလိုက်နာကျင့်သုံးရပါတော့ဘုရားအမိန့်ကိုတော့လိုက်နာကျင့်သုံးရကိုတော့မလွန်ဆန်နဲ့နံပါတ်1မျိုးဆိုတာကကြီးညိုလို့ရေးတယ်စာမျိုးစားဖြစ်တယ်နံပါတ်3ဆိုရင်စဉ်းစားတွေးခေါ်ရေးဆိုင်ရာတရားတွေရှိတယ် မှတ်မိရနော်နံပါတ်1ကလိုက်နာကျင့်သုံးရသူကတော့ညက်ပယ်ခွင့်မရှိဘူးလိုက်နာကျင့်သုံးရမယ်နံပါတ်2ကကြင်ညိုရေးဆိုင်ရာကြင်ညိုစရာတွေကိုရေးဖွဲ့ပါလိမ့်မယ်အမခန်းကြီးကိုရေးဖွဲ့ပါလိမ့်မယ်နော်အခုလည်းပဲအမခန်းကြီးပါပဲနတ်ပြည်စင်စင်ကကြွကြော်ရတယ်ဆိုတာကြင်ညိုစရာရေးတာကြင်ညိုခြင်းကြင်ညိုပါမကြင်ညိုခြင်းလည်းဘာမှဖြစ်ပါဘူးနတ်တွေစင်စင်ကြွေးကြော်တာကိုကိုလက်မခံထားတော့လေဥစဉ်တော့မှာဘာမှမနစ်နာဘူးအဲ့ဒီမှာကျင့်သုံးရေးမပါဘူး မကြင်ညိုရင် အပြစ်မပြောနဲ့အပြစ်ပြောရင်တော့လကအချင်းချင်းနတ်တယ်မဟုတ်မဟုတ်တော့မသိဘူးအချင်းချင်းမုန်းပါလိမ့်မယ်နော်အဲနံပါတ်3ကပါလဲဆိုတော့စဉ်းစားတွေးခေါ်ရေးဆိုင်ရာအာဆိုင်ရာတော့စဉ်းစားတွေးခေါ်ရေးဆိုင်ရာဆိုတာတုတ်တန်ထဲမှာဦးဇင်းတို့ပြမဇလာတုတ်ဆိုတာဒိဋ္ဌိအမျိုးအစားတွေ62ပါးဖရာအသေးစိတ်ဟောထားတယ်ဒါအချိန်ပိုရတဲ့ညာအတွေးခေါ်ညာထက်မြက်တဲ့ပုံကိုယ်တွေစဉ်းစားဖို့ပဲစဉ်းစားနိုင်ရင်စဉ်းစားပါမစဉ်းစားနိုင်ရင်မစဉ်းစားနဲ့ဘာမှမရှိဘူး စဉ်းစားတွေ့ကောကိုပြီးရင်အဘိမာခုနှစ်ကြံကြီးလည်းရှိတယ်အဘိမာခုနှစ်ကြံကဟောတာကိုကဘာအတွက်ဟောတာတော့ဆိုတော့ဘာပဲဆိုတော့ဘုရားကတပ်ပြည့်ညံစွမ်းပြဖို့ဟောတာသရုတ်ထတတ္တဟာမှာမရောက်ခင်လောကသုံးပါးကိုဘုရားကြည့်တယ်ချစ်ချွတ်တဲ့တရားတွေကိုဘယ်လိုချစ်ချွတ်ရမလဲညာထက်မြတ်ဆုံးပုံကိုယ်တွေဆိုလို့ရှိရင် အကြောင်းနဲ့အကျိုးဆိုတာသိဖို့အတွက်ဒီသစ္စာလေးပါဟောယုံနဲ့ပြည့်စုံတယ်ဒါကြောင့်ပိဿဝိုင်ငါတို့တို့လည်းပဲဒီသစ္စာလေးပါကိုပဲဟောလိုက်တာပဲအဲအဲ့လိုပုံကိုယ်တွေကိုလည်းသိတယ်အဲ့ဒီပို့ပြီးတော့နည်းနည်းတော်တော်လေးကိုအသေးစိတ်ပြောမှသိမယ်ဆိုလို့ရှိရင်အဲ့ဒီပုံကိုယ်တွေကိုပရိစ္ဆသုံးပါတရားကိုဟုတ်အာဟောနော်ပရိစ္ဆသုံးပါနဲ့တန်ត្រာကြီးလဲနေပုံကိုရှင်းပြပြီးတော့မှတန်ត្រာကြီးကိုကြောက်ရွံ့ပြီးတော့တန်ត្រာဖိရုကခေါ်တာပေါ့နော် တန်တရာနဲ့ကျင်လည်ရတဲ့ဘေးကိုကြောက်ရွံ့ပြီးတော့သူတို့လည်းပို့ပြီးတော့ကြည်ကြဲပြန့်ပြန့်ပြည့်ပြည့်စုံလည်းသိပြီးတော့ရောက်တာမျိုးပြိဿသုံးဘက်ကိုဟောတယ်အကုန်သွားပြီလောကထဲမှာဟောဖို့အရာအတွက်ဘာလို့သစ္စာ၄ပါးနဲ့ပရိသတ်သုံးပါး12ပါးပဲအဲ့လောက်ဆိုရင်ပြည့်စုံတယ်ဒါကြောင့်ဒီမှာလည်းဗမာပြည်မှာလည်းပဲသစ္စာ၄ပါးဟောနာရှိမယ်ဒါမှမဟုတ်အဲ့ဒီခက် ချက်ပြီးတော့ဟောမယ်ဆိုရင်ဘာကိုဟောမလို့အရိစ္ဆာ၃ပါးကိုဟောမယ်ဒီလောက်ပဲအဲ့တော့ဒီမြတ်စွာဘုရားရထားတာကတပ်ပိဋကဉာဏ်ကြီးအကုန်လုံးကိုသိနိုင်တဲ့ဉာဏ်ကြီးဒါမဲ့ဟောရမယ်ဝေနေရတယ်ကိုကြည့်လိုက်တဲ့အခါမှာဟောစရာကဘာလို့သစ္စာ၄ပါးရဲ့ဥရိစ္ဆသမုပ္ပါ၁၂ပါးရဲ့ဒါပဲဆိုတဲ့ခါကျတော့အတော်ပြည့်စရာကောင်းတယ်နော်ဒီညာက လက်နဲ့နဲ့သရဝါနဲ့ကမမျှဘူးလက်နဲ့ကတော်တော်ကြီးမားပြီးတော့သရဝါတွေကတော်တော်သေးနေတာပေါ့သူညံနေကြည့်တဲ့ခါကျတော့လေဒါလေးပဲဟောရမှာပဲသစ္စာလေးပါဟောမယ်အချင်းချင်းဒါမဟုတ်ဘူးဆိုရင်နည်းနည်းအကျယ်တွင်းသိစေခြင်းပါအောင်နော်ပရိစ္ဆာသုံးပါဟောမယ်ဒါပဲဟာလားဟာငါရတဲ့တပ်မိရညာကဒီမှာလမ်းဆုံးမယ်ဆိုရင်တော်တော်နှမျောစရာကောင်းတယ်အဲ့ဒါညာကြီးတော်တော်ပြင်းနေပုံရတယ်နော်မတန်တော့ဘူးအဲ့ဒါဘာလို့ရမလဲဆိုတော့ဒါဆိုရင် ဘယ်သူမှမဟောတော့ဘူးငါကိုယ်တိုင်ဆင်ញင်မယ်ဆိုပြီးတော့တဗ္ဗိဒညာရဲ့အစွမ်းထုတ်ပြီးတော့သရုဒ္ဒတတ္တာမှာဆင်ញင်လိုက်တဲ့အခါမှာခုနပဋ္ဌာန်းတို့ယမိုက်တို့ဆိုတဲ့အဘိမာဒေနာတွေပေါ်လာတယ်လို့ပြောတာအဲ့တော့ဘိမာဒေနာကတဗ္ဗိဒညာစွမ်းကိုပြဖို့ဆင်ញင်တဲ့ဒေသနာအမှန်ကတော့ဘာသေးရတော့မတ္တပကဆင်ញင်တဲ့ဒေသနာစိတ်ထဲမှာလည်းဆင်ញင်နေရင်မနတာဒေသနာခေါ်တယ်ဘာဒေသနာတော့မနတာဒေသနာခေါ်တယ် အဲ့တော့သုတ်အဘိမာဝီနည်းထဲမှာမြတ်စွာဘုရားရဲ့မနတာဒေသနာနဲ့ဆိုရင်အဘိမာကစဖြစ်တာဘုရားစဖြစ်တော့အဘိမာကစပြီးတော့ထင်ရှားတာပေါ့ဗျာနော်အဲ့ကြတော့တပ်ပိဏညာဘလောက်အစွမ်းရှိတယ်လဲလို့ဆင်ញင်လိုက်တဲ့အခါမှာပဋ္ဌာန်းကြံ့ကြီးကြတော့အမတန်ကျယ်ဝန်းတဲ့အကြောင်းတွေအကျိုးတွေသစ္စာ၄ပါးမှာဆိုအကြောင်း၂ပါးနဲ့အကျိုး၂ပါးပဲရှိတယ်ပဋိစ္စသဘောပါမှာလည်းပဲအကြောင်း၁၂ပါးနဲ့ အကျိုးလဲ12ပါးပေါ့ဒါပဲရှိတယ်အပဋ္ဌာန်းကြရင်တော့24ပစ္စည်းကိုအခြေခံပြီးတော့ဤပေါင်းများစွာနဲ့ချက်လိုက်တဲ့ကအနန္တနယဤတွေအစမတန်လို့ပြောတယ်အဲ့ဒီတွေလိုက်ရေဖို့ဆိုရင်ဘုရားကလွယ်ပြီဘယ်သူမှမရေနိုင်ဘူးခုဗမာပြည်မှာရွတ်နေတဲ့ဖိဒကထဲမှာပါနေတဲ့အဘိမာတိပင်နဲ့တမယုတညာနဲ့သိထားတဲ့ဆင်ရင်ထားတဲ့အဘိမာတိအကုန်မဟုတ်ဘူးအဲတမယုတညာနဲ့ဆင်ရင်ပြီးတော့ ရှင်သာရိပုတ္တရာကိုအကျဉ်းချုပ်ပြောတယ်ညမညာထက်မဲ့တဲ့ပုဂ္ဂိုလ်ဆိုတော့အဲ့ဒါလည်းအတော်ကျဉ်းလွန်းတဲ့ဖះကရှင်သာရိပုတ္တရာကိုပြန်ဟောတာတော်ကျဉ်းတယ်ရှင်သာရိပုတ္တရာဆင်ញင်တိပြီးတော့လူတွေသိလောက်အောင်ဖြစ်နေမကျဉ်းမကျဲဟောတယ်အခုလက်ရှိဗိဒကထဲမှာရှိတယ်အဘိမာဗိဒကပဋ္ဌာန်းကျမ်းဆိုတာဖះဟောတာမဟုတ်ဘူးဖះဟောအခြေခံပြီးတော့မကျဉ်းမကျဲဖြစ်နေရှင်သာရိပုတ္တရာက ပြန်ဟောတဲ့တေသနာပေါ့ အဲ့ဒီချိန်မှာကျတော့စဉ်းချင်းစဉ်းစားဖို့စဉ်းစားခြင်းဒီစိတ်လေးတခုကဘုံအပြင်ဘလောက်တိဖြစ်နေလဲရှင်ဘက်တွေဘယ်လိုရှိတယ်ပစ္စည်းအကြောင်းတရားတွေဘယ်လိုရှိတယ်ဘယ်လိုပဲဒီဝိနည်းတွေသိဖို့မဟုတ်ဘူးအဲ့ဒါကိုပညာဒေသနာခေါ်တယ်ဘာဒေသနာခေါ်တော့ဝိနည်းတွေသိဖို့လိုက်နာကျင့်သုံးစရာဟောတဲ့ဒေသနာတော်တွေတုတ်တန်တွေကိုတော့ကရုဏာဒေသနာခေါ်တယ်ဝိနည်းဒုက္ခိတတ္တဝါတွေကို တနာတော်မူတဲ့အတွက်ကရုဏာရှေ့ထားပြီးတော့ဟောလို့ပဋ္ဌာန်းကဝေနေရတဲ့အတွက်ကရုဏာရှေ့ထားပြီးတော့ဟောတာမဟုတ်ဘူးဒီသဗ္ဗိဒညာကြီးဘာလို့အစွမ်းရှိသလဲလို့စန့်ထုတ်ပြီးတော့အကျဲချက်ဆင်ញင်တဲ့ဒေသနာအဲ့ဒီပဋ္ဌာန်းကျမ်းကြီးကိုဆင်ញင်လိုက်ပါတဲ့စာထဲမှာပါတော့ဒီအမတန်ကြီးတဲ့ငါးကြီးတွေငါးကြီးအာနာနာတို့တိမိလာတို့တိမင်္ဂလာတို့ဆိုတဲ့ငါးကြီးတွေဟာ ရေကန်ကျင်းချင်းလေးထဲမှာနေရင်သူတို့မလူမလွန့်တာဘူးမပြောဘူးအဲတော့သူတို့ကသမုဒ္ဒရာထဲရောက်မှထင်သလားလှုပ်ရှားခွင့်ရတဲ့အခါမြူးပျော်သွားသလိုမြတ်စွာဘုရားရဲ့တတ်မြူဒဉာဏ်ကလည်းအဲ့ဒီကြမှာဉာဏ်ပျော်သွားတာပေါ့နော်ပျော်သွားတယ်လို့မသုံးဘူးဉာဏ်တော်ကွန့်မြူးတယ်လို့ခေါ်တယ်ဘယ်လိုခေါ်တော့ကွန့်တယ်ဆိုတာတော့ရနိုင်သမျှနီးမျိုးစုံနဲ့ချဲ့တာကိုကွန့်တယ်ရထဲမှာလည်း ဒီကောင်ကွန့်လိုက်လေကွာဆိုအဲ့ဒါမျိုးသုံးတာပါပဲเนาะဖះလည်းကွန့်တယ်ကွန့်တဲ့အခါဘာဖြစ်တော့ပျော်သွားတာကိုမြူးတယ်လို့သုံးတာပါပဲเนาะညာတော့ဘာဖြစ်တော့ကွန့်မြူးသွားတယ်ညာတော့ကအဲ့ဒီကြမှာအပြည့်အဝထုတ်ခွေထုတ်ခွေရတဲ့အတွက်မြတ်စွာဘုရားညာတော်အပြည့်ဖြစ်လာတယ်မြတ်စွာဘုရားရဲ့စိတ်မှာညာတော်တွေအပြည့်လွှမ်းမိုးသွားတယ်အပြည့်လွှမ်းမိုးသွားတော့ညာတော်အပြည့်လွှမ်းမိုးတဲ့အတွက်စိတ်ကလည်းညာပြည့်နဲ့စိတ်ဖြစ်တဲ့ခါကျတော့ ဉာဏ်ဆိုတာအမတန်ကြည်လင်တဲ့အတွက်စိတ်ကလည်းတာမန်တက်ကိုဘယ်သူမှမကမနိုင်အောင်အလွန်လွန်ကြည်လင်တယ်ဘလောက်ထိတုံးစီအယောင်ဝါထွက်တဲ့အထိကြည်လင်တယ်စိတ်ကအယောင်ဝါထွက်တဲ့အထိကြည်လင်တဲ့အခါအဲ့ဒီစိတ်ကြောင့်ဖြစ်တဲ့စိတ်တစရုပ်တွေဆိုတာရှိတယ်စိတ်တစရုပ်တွေကလည်းတာမန်မဟုတ်ဘူးအယောင်ဝါထွက်တဲ့စိတ်တစရုပ်အတ္တတွေဖြစ်တာအဲ့ဒီအချိန်မှာဖြစ်နေတဲ့ဘုရားရဲ့စိတ်တစရုပ်တွေဟာအယောင်အဝါ အပြည့်အစုံတွေဖြစ်တာပြီးရင်ဒီစိတ်ကြော်ရဲ့မိယာဖြစ်တဲ့နှလုံးအိမ်ကလည်းပဲတကယ်ကိုအယောင်ဟာထွက်တယ်လို့ဆိုအောင်ကြည်လင်တာအဲနှလုံးအိမ်ကြည်လင်တော့နှလုံးအိမ်ကိုအခြေခံပြီးလဲပတ်နေတဲ့နှလုံးသွေးတွေကလည်းအယောင်ဝါထွက်တလောက်ကိုထွက်တလောက်မဟုတ်အယောင်ဝါထွက်ပြီးတော့ကိုကြည်လင်တာအဲ့လိုကြည်လင်တဲ့အတွက်တကောလုံးဟာဘာတွေဖြစ်ကုန်လို့အယောင်ဝါတွေထွက်ပြီးတယ်အဲ့ဒါညံတော်ကွန်မြူလို့ရောင်ကြီးတော်တွေလည်း ကွန်မြူတယ်လို့ပြောတာညာတော်ကွန်မြူရင်စိတ်တော်ကလည်းကွန်မြူမယ်စိတ်တော်ကွန်မြူတဲ့အခါစိတ်ကြောင့်ဖြစ်တဲ့ရုပ်တွေလည်းကွန်မြူမယ်စိတ်ရဲ့မိဟာနှလုံးအိမ်လည်းကွန်မြူမယ်နှလုံးအိမ်ကွန်မြူတဲ့အခါနှလုံးအိမ်ကိုဘောပြုလက်ပတ်နေတဲ့အသွေးတွေကလည်းကွန်မြူမယ်အဲ့တော့ဒီကောလုံးဘာဖြစ်တော့အယောင်ပါတယ်ကွန်မြူတယ်အဲ့ဒါကိုဘာလို့ခေါ်တော့ရောင်ကြီးတော်လွတ်တယ်လို့ပြောတာနော်ဘုရားလည်းဘုရားညာတော်ကွန်မြူနိုင်သလားရောင်ကြီးတော်လွတ်ပါတယ်အခုခုနောက်ပိုင်းတစ်ဖက်လည်းပဲ အနည်းဆုံးဝိပဿနာတရားလောက်အထုတ်ရင်ပဲတတိပဋ္ဌာန်ကြတော့တွေ့ပါလိမ့်မယ်အဖြစ်အပျက်ကိုပဲသိပြီးတော့ဥတ္တရပြညာကောင်းကောင်းချင်းဖြစ်နေတယ်ဆိုရင်ပဲကြားရတယ်မလားဝိပဿနာရဲ့အနောက်ရှက်ဝိပဿနာဘက်ကကြည့်ရင်တော့အနောက်ရှက်ဖြစ်ပြီမယ်တရားဘက်ကကြည့်ရင်တော့အဆင့်တစ်ဆင့်ရောက်လာတဲ့အခါမှာဩဘာတော်အလင်းရောင်တွေဖြစ်လာတယ်ပီတိအမတန်ကိုကျင့်တတ်တယ်ပတ္တတိကိုရောစိတ်ပံငြိနေတယ် ဩဘာဒောပိတိပဲအတိမောက်ခနော်တမာရီလည်းတရားသိအားကောင်းသွားတယ်နော်ဒီတကဟောလုံလဝီရိယလည်းသူများတိုက်တွန်းလို့တရားအားထုတ်ရတာမဟုတ်ဘူးကိုကိုရင်ကတရားအားမထုတ်ရမနေနိုင်ဆိုတာလောက်အထိဖြစ်လာမယ်လို့ဇာတ်ပါဘူးတယ်မလားတကယ်လည်းရှိပါတယ်ဟိုနေ့ကလည်းပြောပါတယ်နော်ဝိပဿနာတရားတကယ်ကိုယ်တိုက်တာနဲ့ကိုညံကွန်မြူလာရင်ညံကွန်မြူတော့အယောင်လင်းနေထွက်တယ်တချို့ ကိုတရားအထုတ်နေတဲ့တိုက်ခန်းတစ်ခုစာလောက်လင်းတယ်တချို့တောထဲမှာတတော်လုံးတတောင်လုံးလင်းလာအောင်ဒီလေကွန်မြူပါတယ်သူ့ရဲ့ဉာဏ်အားစီပါကွန်မြူပါတယ်အဲ့တော့ရောက်ရှိတော်ထွက်တာလေဘုရားကတိကျတကိုးလုံနေရတာမဟုတ်ပါဘူးဉာဏ်တော်အစွမ်းကိုကွန်မြူတဲ့အတွက်ကြောင့်ဘာဖြစ်လဲစိတ်တော်လဲကွန်မြူတယ်စိတ်တော်ကွန်မြူလို့စိတ်တစားရုပ်တွေလဲကွန်မြူတယ်တကယ်လုံးရှိတဲ့ရုပ်တွေကွန်မြူနေတဲ့အတွက်ရောင်ကြီးတော်တွေလည်း ကွန်မြူလာတာပါပဲဒါလေးကလည်းစက်မိလို့ပါအဲဒီဒီနေ့တော့ဗျာနောက်မှကြာရင်တော့ဒီဓမ္မစက်ကြာတဲ့ကအရေးကြီးဆုံးသိစရာလေးတွေအပိုင်းမှာအတုံးချဆိုတဲ့အတိုင်းဘဝထဲမှာအတုံးချပုံလေးနည်းနည်းပြောပါမယ်ဒီနေ့တော့တနားပြည့်ပြီ